ဒီနေ့သာသနာတော်နှစ်2559နှစ်ကောဇန်တရီ1385ခုနှစ်နေုံလာစု14ရက်လကွယ်နေ့ဥပုံနေ့ဇူလိုင်လ9ရက်9ရက်9လ2023ယကမဟာပဏိတသတ္ထသင်္ကေတိပု္ပ္ပကယကမဟာကမ္မထာနာစရိယကပ္ပသာသနာပြုကျေးဇူးတော်ရှင်မဟာစီဆရာတော်ဘုရားကြီးရဲ့ဥပနိတိယကိုခံယူပြီးတော့ စင်ကာပူနိုင်ငံစိတ်ချွန်ကျွန်းကြီးတွင်ဒုတိယအကြိမ်မြောက်ကျင်းပပြုလုပ်အပ်သောမဟာစီဝိပဒနာအလုပ်ပေး9ရက်တရားစခန်းကြီးရဲ့ဒုတိယမြောက်တဲ့နေ့ည7:00နာရီယောဂီသူတော်ကောင်းများအတွေ့အထိထိပြုအလုပ်ပေးဒုတိယပိုင်းတရားတော်သစ္စာဆိုပြီးမေတ္တာပို့ရအောင် ကာယမိမံတံပတ္တထပရိဇာနာထပုဏ္ဏပုဏ္ဏံကာယေတဘာဝံဝိဒိတဝါနဒုက္ခတန္တံကရိတတိဟေတေနာသစ္စေနသုဝတိဟောတုဣမံကာယံဤယုတ်ခန္ဓာနံခန္ဓာကိုတံပတ္တထသုံးတကြကုန်လောရှုမှပွားများအထုတ်ကြကုန်လော့ ပုဏ္ဏပုဏ္ဏဖန်ပန်ထထပရိဇာနာထပိုင်းခြား၍တိကြကုန်လော့ပိုင်မိုင်နိုင်နိုင်တည်အောင်ကြိုးစားအားထုတ်ကြကုန်လော့ကာယယုတ်ခန္ဓာနံခန္ဓာ၌တဘာဝံသဘောတရားတို့ကိုဝိဒိတ်တဝါနပိုင်မိုင်နိုင်နိုင်သိမြင်သည်ရှိသောဒုက္ခတန်တန်ဒုက္ခ၏အဆုံးတို့ ရှုဉဏ်ရှုခံတို့ဤအဆုံးတို့ဖြစ်ပြဤအဆုံးတို့ကရိတ္တတိမဉဏ်ဖိုးဉဏ်တို့ဖြင့်မျက်မှောက်ပြုရလက်တံဟေတေနာသစ္စေနာဤဒေသနာသစ္စာစကားကြောင့်တုဝတိဟောတုတတဝတတွေချမ်းသာကြပါစေကုန်တည်း တနေ့လုံးရှုမှတ်ပွားများနေကြတဲ့သူတော်ကောင်းများခုမှစပြီးတော့ရှုကားစားဆိုတော့အိမ်မှာလည်းရှုတော့ရှုတာပေါ့လေမဆက်ဘူးပေါ့အဲ့တော့ရှုတဲ့အခါမှာတိတ်ပြီးထူးထူးခြားခြားမဖြစ်သေးဘူးခုမှ နှစ်ရက်ရှိသေးတော့တရက်နဲ့တစ်ပိုင်းရှိသေးတယ်ထူးခြားခြားမဖြစ်သေးတဲ့အခါကျတော့စိတ်ဓာတ်တွေနည်းနည်းညော့သွားတတ်တယ် အသိဉာဏ်လည်းထူးခြားကြမဖြစ်သေးဝေဒနာတွေကလည်းဟိုအပ်တဲ့ဒီအပ်တဲ့ပြင်းသွားတတ်တယ်ဆုံးနစ်သွားတတ်တယ်ဒါတရက်နှစ်ရက်မှမဟုတ်တလနှစ်လသမားလေးတနေ့နဲ့နဲ့သမားလေးတောင်တစ်ခါလေးဖြစ်တတ်တယ်ဘာဖြစ်လို့အဲ့လိုဖြစ်တာလဲဆိုတော့တရားသမားတွေကိုတားတဲ့မှန်နေရှိတယ်ဟိုးဝတ္တပရိနတ်ပြည်က အဲ့ဒါနေမိတာဝတ္တပရိနတ်ပြည်ကမာနမဟုတ်ပါဘူးမာန၅မျိုးထဲမှာယင်နဲ့အကိလေသာမန်ကိုဆိုလိုပါတယ်ကာမဂုဏ်လိုခြင်းမပြောရွှင်ဆာလောင်ကပြင်းအိတ်ချင်ငိုင်မိကြောက်ရွံ့ကယုံမှန်တန်တရားဖြစ်များစွာခြေဖြက်ထောင်လွှားမြောက်နှိမ်ချ မန္တဆေဘမဖူတာအဲ့ဒါလေးဆိုကြည့်ကြရအောင်ဦးဇင်းတိုင်ပေးမယ်ကာမဂုဏ်လိုခြင်းကာမဂုဏ်လိုခြင်းမပျော်ရွှင်မပျော်ရွှင်အဲ့ဒါတစ်ခုတစ်ခုမှတ်တာကာမဂုဏ်လိုခြင်းအတစ်ခုမပျော်ရွှင်အတစ်ခုကာမဂုဏ်လိုခြင်းကာမဂုဏ်လိုခြင်းမပျော်ရွှင်မပျော်ရွှင်ဆာလောင်က ပြင်း၏ ဆာလောင်နာနံပါတ်3ပြင်းရနံပါတ်4ကာမဂုဏ်လိုခြင်းကာမဂုဏ်လိုခြင်းမပျော်ရွှင်မပျော်ရွှင်ဆာလောင်ကပြင်းဤဆာလောင်ကပြင်းဤအိတ်ချင်းနိုင်မည်အိတ်ချင်းနိုင်မည်အဲ့ဒါနံပါတ်5ဌိနမိတ်တာကိုဆိုလိုပါတယ်အိတ်ချင်းနိုင်မည်အိတ်ချင်းနိုင်မည်ကြောက်ရွံ့ကကြောက်ရွံ့ အဲ့ဒါနံပါတ်6ကြောက်ရွံ့တာဘီရူတဲ့စာလို့ဟိတ်ချင်းငိုင်မီဟိတ်ချင်းငိုင်မီကြောက်ရွံ့ငါကြောက်ရွံ့ငါယုံမာတန်ရဖြစ်များစွာယုံမာတန်ရဖြစ်များစွာအယုံမာတန်ရဖြစ်များစွာဆိုတာနံပါတ်9ဝိသိကိစ္စကိုဆိုလိုပါတယ်အိတ်ချင်းငိုင်မီအိတ်ချင်းငိုင်မီကြောက်ရွံ့ငါကြောက် ယုံမာတန်တရာဖြစ်များစွာယုံမာတန်တရာဖြစ်များစွာခြေဖြက်ထောင်လွှားခြေဖြက်ထောင်လွှားခြေဖြက်ကနံပါတ်8ထောင်လွှားကနံပါတ်9ခြေဖြက်ဆိုတာမက္ခထောင်လွှားဆိုမာနခြေဖြက်ထောင်လွှားခြေဖြက်ထောင်လွှားမြောက်နှိမ်ချမြောက်နှိမ်ချမြောက်နှိမ်ချ30 အတုကန္တနာကရဝံဗနာခြေပြက်ထောင်လွှားခြေပြက်ထောင်လွှားမြောင်းနှိမ်ချမြောင်းနှိမ်ချမန္တစေဘာမေဖို့တာမန္တစေဘာမေဖို့တာကာမဂုဏ်လိုခြင်းကာမဂုဏ်လိုခြင်းမပျော်ရွှင်မပျော်ရွှင်ဆာလောင်ကပြင်းဤဆာလောင်ကပြင်း အိတ်ချင်နိုင်မည်အိတ်ချင်နိုင်မည်ကြောက်ရွံ့ငါကြောက်ရွံ့ငါယုံမာတန်လျဖြစ်များစွာယုံမာတန်လျဖြစ်များစွာခြေပြက်ထောင်လွှားခြေပြက်ထောင်လွှားမြောက်နေချမြောက်နေချမန္တဆေဘာမေဖို့တာမန္တဆေဘာမေဖို့တာကာမဂုဏ်လိုခြင်းကာ မပျော်ရွှင်မပျော်ရွှင်ဆာလောင်ကပြင်းဤဆာလောင်ကပြင်းဤအိတ်ချင်းငိုင်မီအိတ်ချင်းငိုင်မီကြောက်ရွံ့ငါကြောက်ရွံ့ငါယုံမာတန်တရဖြစ်များစွာယုံမာတန်တရဖြစ်များစွာခြေပြက်ထောင်လွှားခြေပြက်ထောင်လွှားမြောက်နှိမ်ချ မန္တစေဘာမေဖို့တာမန္တစေဘာမေဖို့တာကဲယောလူလက်ရေးထားတဲ့ယောဂီတွေဥဆောင်ပြီးတော့ဆိုကြည့်ပါကာလုံးလို့ခြင်းမပြောရွှင်ဆာလောင်ကပြင်းဤအိတ်ချေငိုင်ကြီးကြောက်ရွံ့ငါယုံမာတန်လျဖြင်းများစွာေပြဲထောင်လွှားမြောင်းနေချ မန္တစေပါမေဖို့တာနောက်တစ်ခေါက်ကာမဂုဏ်လိုခြင်းမပျော်ရွှင်သာလောင်ငါပြင်းဤအိတ်ချင်းငိုင်မြီကြောက်ရွံ့ငါယုံမာတန်တရားဖြစ်များစွာခြေပြက်ထောင်လွှားမြောင်းနှိမ်ချမန္တစေပါမေဖို့တာချမ်းသာသလိုနာလို့ရပါပြီ ဒါယောဂီတို့ရဲ့ရန်သူတွေပဲရန်သူတွေရန်သူတွေပထမဦးဆုံးတက်ကကာမတက်ကာမဂုဏ်တွေကိုပယ်ခွာခြင်းလို့တန့်ရှင်းစင်ကြယ်စေခြင်းလို့လာပြီးတော့တရားတွေအားထုတ်ကြတာတုံလဘအရှင်ဘုရားတွေရောရိုးရိုးလူတွေရောပေါ့လေ ဒါပေမဲ့တရားအထုတ်ခါမှပဲပုံဖြစ်တယ်လို့ထင်နေရပြောရလို့စိတ်ကိုပြောနေနော်ဒါကိလေသာမှန်ရဲ့အတားပဲဒီပထမတက်နဲ့တည်းပဲကြာသွားတာအများကြီးပဲဒါအခုမှတရက်နှစ်တမမမဟုတ်ဘူးတနှစ်နှစ်နှစ်ပဲဖြစ်စေ9နှစ်6နှစ်ပဲဖြစ်စေ10ဝါ15ဝါပဲဖြစ်စေဝါ30ပဲဖြစ်စေ သူကလိုက်နှောက်ရှက်နေတာပဲအနာဂါမိမဉ္ဇဉ်ဖုန်ဉ္ဇဉ်မမရသေးရင်ကာမစိတ်ဓာတ်တွေဖြစ်တာပဲအဲ့တော့ဒါဖြစ်တာဟာယောဂီတို့စိတ်မပြတ်ပါနဲ့အနာနဲ့ဆေးနဲ့သွားတွေ့တာအနာနဲ့ဆေးနဲ့သွားတွေ့ရင်အနာနဲ့နဲ့ကြွလာတယ်မလားယောဂီတို့မှန်ပါဗျာဒါဆေးပညာရပေါ့ဗျာ အဲ့ဒီလိုပဲတဲ့တတိပဌံဆေးနဲ့ကိလေသာ အနာနဲ့လာတွေ့တာဟုတ်တယ်မလားဒေါသအနာလေးကလည်းပဲထကြွတာပဲဘသွားလာနေရထိုင်ရချုပ်တီးပြီးတော့နေရထိုင်ရစိတ်ခါတဲ့အများရန်ချုပ်တီးနေရတာစိတ်တီတိုးတာပဲအများနဲ့သာဒိုင်လျောညီထွေနေရတဲ့စိတ်ထဲကတော့တိတ်သဘောမကျအောင် ဒါကြောင့်မလို့ချို့နေရာဒီမှာမြန်မြန်ဆန်ဆန်ပဲလှုပ်လိုက်ပါစိတ်ကမှတ်ရင်ပြီးတာပါပဲဒီလိုတွေလည်းရှိတာပေါ့ဒါသူ့ယူဆနဲ့သူပေါ့သူလည်းထားကြွတောင်းညံတာပဲဒေါသကာမဂုဏ်စိတ်ကလည်းပဲတရားရှုမှတ်ခါမှပဲသူ့မတွေးပဲနဲ့ဖြစ်ဖြစ်လာတယ်ယောဂီတို့စိတ်တက်ကြမှာဆိုလို့သတိပေးနေနော်မှန်ပါဗျာနမို့ဆိုလို့ရှိရင်ဟာဒီတရားနဲ့ငါနဲ့ဖြစ်မှဖြစ်ပါမလား ငါအလုတ်တွေရှုပ်တုံးကဒီလောဘတွေဖြစ်ပါဘူးတဏှာလည်းမဖြစ်ပါဘူးအလုတ်တွေများနေတော့စိတ်ကူးဖို့လည်းချိန်လည်းမရဘူးဟိုလုတ်လို့ဟိုလုတ်လို့ဟိုလုတ်လို့နောက်မှဖြစ်တာမှဖြစ်ရောပေါ့လေဒါလိုဖြစ်လိမ့်မယ်မထင်ဘူးအခုငြိမ်ပြီးတော့တရားအထုတ်ခါမှပဲကြံ့ညံဖန်မှန်ဖြစ်တယ်ဘာကိုပြောနေပါလိမ့်စိတ်ကိုပြောနေတာယောဂီတို့ဝိပဿနာစိတ်လို့လေ အဲစိတ်တဘောကာမဂုဏ်တွေဖြစ်တယ်အာတပိတော်လို့မဖြစ်ပါဘူးမဖြစ်တဲ့သူကတော့ရှားပါတယ်ဖြစ်တဲ့သူကများပါတယ်ဘာလို့ဆိုတော့ကာမဂုဏ်ဆိုတာအနာဂါမိမဉ္ဇဉ်ဖုန်ဉဏ်နဲ့မပယ်နိုင်တာမလားအနာဂါမမဟုတ်သေးလို့ရှိရင်အမတန်အမှတ်ဆက်ပြီးတတိအားကောင်းနေရင်တော့မဖြစ်ဘူးတောင်းတန်ကတော့ဖြစ်တာများတာပဲအဲ့လိုဖြစ်လာတဲ့အခါမှာမိမိတို့က စိတ်ပြက်သွားတတ်တယ်။ဩဒီစိတ်တွေမဖြစ်အောင်တရားအထုတ်ခါမှပဲဒီစိတ်ကလည်းဖြစ်လိုက်တာငါတရားလည်းဖြစ်မှဖြစ်ပါတော့မှာ။တရားနဲ့ငါနဲ့တော့မတန်နဲ့တူတယ်ဒါလိုဖြစ်တတ်တယ်နော်ယောဂီတို့။ယောဂီတို့နဲ့တရားနဲ့ထိုက်တန်လို့ယောဂီတို့တရားအထုတ်ဖြစ်တာ။အမတန်ထိုက်တန်တယ်လို့တွက်တာမထိုက်တန်ဘူးလို့မတွက်နဲ့။ဒါသဘာဝပဲ။ တဘာဝဆိုတာကဆေးနဲ့အနာနဲ့သွားတွေ့ရဆေးနဲ့အနာယောဂနဲ့သွားတွေ့တော့ဒီဆေးဟာဒီအနာယောဂကိုပျောက်အောင် လုပ်တော်မယ်ဆိုရင်ဒီအနာယောဂမပျောက်ခင်ကြွလာနောက်မှဆက်တော့မှပျောက်သွားတာမလားအဲ့ဒီလိုပဲသူတော်ကောင်းတို့တတိပဒံဆေးနဲ့ကိလေသာအနာယောဂနဲ့သွားတွေ့တာကိလေသာအနာယောဂက သူ့ကိုမရှုမမှတ်ဖဲနဲ့သူ့အလိုလိုက်ပြီးဟိုကြည့်ဒီကြည့်တချင်းဆိုလိုက်ကလိုက်နဲ့သူလောကအနေနဲ့ကတော့ပျော်ပျော်ရွှင်ရွှင်ပေါ့လေစိတ်ညစ်စရာကြီးစိတ်ညစ်လိုက်စိတ်ဆိုးလိုက်ဒါလို့ဆိုတော့တိတ်မထင်ရှားဖြစ်တော့ဖြစ်နေတာပဲเนาะယောဂီတို့လောဘဒေါသတွေဖြစ်နေတာပဲလွတ်ထားတာဟုတ်ဗျလွတ်ထားတဲ့အခါကျတော့လောဘဒေါသဖြစ်မှန်းကိုတိတ်မသိတာအများလည်းဒီလိုပဲနေကိုလည်းဒီလိုပဲနေတော့ဖြစ်တာတော့ဖြစ်နေတာပဲဒါဖြစ်မှန်းမသိတာ အခုကတော့သီလသမารိပညာစောင့်စည်းပြီးသွားလာလာနေတာထိုင်နေအကုန်လုံးခန္ဓာကိုယ်မှာပေါ်ရပေါ်ရတွေအများတိုင်းရှုမှတ်ခန္ဓာကိုယ်မှာအသေးစိတ်အမူအရာအစတတ်နိုင်သလောက်ရှုမှတ်နေတော့ကြထိုင်တော့ကြထိုင်ရှုမှတ်နေတော့မှဟောတကယ်ရှိတဲ့အရှိတရားတွေပေါ်လာရေလေးနည်းနည်းကြီးလာတော့ရေအောက်မှာ ခဲလုံးလေးတွေခဏန်းပေါင်လေးတွေငါးလေးတွေသွားတာမတွေ့ရဘူးလားတော်မတွေ့ရပါဘူးရေနောက်နေတော့ကတွေ့ရလားမတွေ့ရပါဘူးရေနည်းနည်းကြီးလာတော့နည်းနည်းကြည်နေနည်းနည်းတွေ့လေပဲလှုပ်လှုပ်လှုပ်လှုပ်လှုပ်လှုပ်နဲ့သွားတာအများကြီးပဲအစတော့မှတစ်ခေါင်းနှစ်ခေါင်းအောင်းမိတာဟာအများကြီးပဲကိလေသာတွေကိုပြောနေတာနော်သတော်အစတော့မှတော့ကိုကဥပုသ်ဆောင်လိုက်တခါတလေတတ်တတ်လွတ်စားလိုက်လှုပ်လိုက်တန်းလိုက်ဆို အမတန်ကြီးကျယ်တဲ့သူတော်ဟောင်းကြီးအောင်မိတ်ဟိုကိုဟုတ်တယ်မလားနှိမ့်တာမဟုတ်ပါဘူးသဘောပြောတာနော်ရောရောကိုကအိန္ဒိယရပေါ့ဗျာဘလို့မှခရုမဆိုင်တဲ့ပုံစံကိစ္စပဲပြီးနေသလိုလိုမပြီးပါဘူးမပြီးပါဘူးရင်ထဲမှာကိလေသာတွေခုနဟိုလောက်ကောင်တွေတို့အများကြီးပဲခုတရားအထုတ်တော့ရောဤတို့ထိုက်လျောက်ပေါ်မလာဘူးလား အရှိနဲ့အသိနဲ့ကြိုက်ပြီးသူတို့ကောင်းရှိတာတွေတွေ့ရတာပဲနိရတဏမှာလောဘတွေအမတန်များတယ်ဆိုတာအထိုက်လျောက်သိမလားဘူးလားသိပါပါဘုရားအဲ့ဒါအမြတ်ပေါ်သူတို့ကောင်းသူတို့ကောင်းတို့ယောဂကုတော်မယ်ဆိုရင်ဒီမှာ ရောင်ကြီးတွေပါတယ်နဲ့ဓမ္မန်တွေပါတယ်ရဲလိုက်တော့ဩဘာယောဂရှိတယ်ဆိုသိသွားတော့ကုရတာလွယ်သွားတယ်မလားမှန်ပါဗျာယောဂီတို့မှလည်းဘာယောဂတွေရှိနေပါလေ အနည်းနည်းလားများများလားအဲ့ဒါစိတ်မပြတ်ပါနဲ့ပျောက်တော့မယ်အဲ့ဒါဟုတ်တယ်မလားပျောက်တော့မယ်ပျောက်တော့မယ်ရေးတာတွေကအများကြီးပဲလောဘကလည်းဖြစ်လိုက်တာတိမ်နှံ့ဝတ်ထားတာတော့မှပဲဒီကောင်အာမနာဘူးဟုတ်တယ်မလားယောဂီတွေကလည်းအညိုလေးတွေဝတ်ထားတယ်ယောဂီတို့ဘယ်သူရဲ့ပဲဝါရင်ပြောတာမဟုတ်ဘူးနော်ဘယ်သူတွေဘလူစိတ်ကမှမသိပါဘူးဦးဇင်းတို့တကောမရှိပါဘူးတပြားသားမှမရှိဘူး တရားသဘောပြောတာဟုတ်လားပုံစံကတော့တကယ်သူတော်ကောင်းပုံစံပဲပုံစံတွေကြည့်လိုက်အမှန်တန်ကြည်ညိုဖို့ကောင်းယင်ထဲမှာကတော့အမှန်တန်မဆိုးဝါးဘူးလားအရှိနဲ့အသိနဲ့သွားကြိုက်နေနော်တော်အရှိကအဲကိလေသာတွေအမတန်များပါတယ်တဲ့မင်းကိုမင်းသူတော်ကောင်းကြီးထင်နေတာမင်းအပယ်ရောက်ဖို့ကအမတန်များပါတယ်ပြောဘူးလားသူတော်ကောင်းပြောပါတယ်ခန္ဓာကိုယ်ကပြောတာနော်သူတော်ကောင်း မင်းကတော့အလုတ်ကင်လေးဗာလေးလုတ်ကင်ပြီးတော့ဟိုလူလိုက်ဒီလူလိုက်နဲ့မင်းကတော်တော်လေးကိုပဲမင်းကုသိုလ်တွေအများကြီးရပြီးတော့တော်တော်လေးကိုပဲငါကတော့ကျင်းနေနေပြီးရတော့တော်တော်ကိုကျင်းနေတာပဲဆိုပြီးတော့မင်းကိုမင်းအထင်ကြီးနေတာဟာတဲ့ရင်ထဲကပြောတယ်မင်းအပယ်ရောက်စရာတွေအများကြီးပဲတော်တော်တရားထိုင်တော်ပေါ်ဘူးလားတော်တော်တခါလေတဏှာကြီးလုံးလုံးပေါ်နေတဏှာကြီးလုံးလုံးစထိုင်နေရပေါ်လိုက်တဲ့ဖြစ်ချင်းက ချုပ်တည်အထိကောဩဘေးရကြီးတော့မှတ်နေတဲ့အောင်မိ ပေါ်နေတာ तू ပေါ်နေတာမှတ်လိုက်ဒီကမှတ်တာကနည်းနည်း तू ကပေါ်တာက များများနောက်ကျတော့မှတ်တော့ပါဘူးကွာဆက်ပဲစိတ်ကူးတော့မယ်ဆိုဆက်ကူးတော့တာပဲဘာဖြစ်လို့လဲဆိုတော့ခါများသောအဖြစ်မှာကြည်တရားရှုတရားတွေကများတယ်မလားအေးအဲ့ဒါပဲပို့မဲ့ဟာတွေပဲအဲ့ဒါအဲအဲ့ဒါကြည်တရားရှုတရားတွေဟိုကြည်ဒီကြည်ထားတော့ အဲ့ဒါတွေကလာပြီးတော့အားပေးတာပေါ့ဗျာတရားလုပ်တဲ့အခါကျတော့ရုပ်ရှင်တွေဘာတွေကြည့်ထားတော့အားမပေးဘူးလားကံကာမနမိတ်ဂရိနမိတ်ဆိုတာသေကံဤမှမဟုတ်ဘူးအခုတည်းကပေါ်နေတာစိတ်အလုပ်ကိုပြောလာတော့တော်လို့ကိလေသာဖြစ်เสียရတယ်ကြီးပဲခဏခဏပုံပေါ်တာလည်းရှိတယ်ပုံမပေါ်တာလည်းရှိတယ်အဲ့လောက်တောင်းညမ်းနေတယ်ဆိုတော့ယောဂီတို့စဉ်းစားကြည့်ပေါ့ငါတို့တရားကိုကြိုးစားမှဖြစ်မယ် ဒါလိုအသိဉာဏ်ဝင်သိကြလို့ပြောတာနော်ကဲရတာမဟုတ်ဘူးဒါသဘာဝပဲတူတူငါငါဒီတိုင်းပဲဒီအတိုင်းသာအခုလိုကိလေသာတွေတောင်းညံ့ပြီးသိမယ်ဆိုရင်ဘယ်ရောက်ဖို့များမလဲသေချာကျင်းနေရလားသူတော်ကောင်းဒါဒါဉာဏ်ပညာပဲဒါဉာဏ်တက်လာတာပဲဟိုဖြစ်ပြဉာဏ်တွေဘာတွေအသာထားပါအောင်အဲ့ဒါတွေကနောက်မှကိုယ်အကြောင်းကိုကိုသိလာတယ်မလား အဲ့ဒါဝိပဿနာပဲတော့ကိုအပေကြနိုင်တယ်ဆိုတာထိုက်လျောက်မသိဘူးလားသိပါပါဘုရားအဲ့ဒါအမြတ်ပဲယောဂီတို့ကိုအကြောင်းကိုသိတာဩငါတော်တော်ကိုပဲငါဟုတ်နေပြီအောင်းမိတာဩငါအပေဆွဲချမယ်တရားတွေရင်ထဲမှာအများကြီးပါလားအဲ့ဒီမှာအယူဆမှားတတ်တယ်ဘောငါဖြစ်မှာမဟုတ်တော့ပါဘူးဆိုနောက်ဆုတ်သွားတတ်တယ်နော်ယောဂီတို့နောက်မဆုံးနဲ့ ဒါပျောက်ခြင်းလို့အနာကြွလာဆေးနဲ့အနာယောဂါနဲ့တွားတွေ့လို့အနာယောဂါကြွလာဆက်တော့ရမှာနော်တို့ကောင်းတို့ဆက်တော့ရမယ်တဲ့ကိုယ့်ရဲ့တယ်မကဘူး6လ9နှစ်ဆက်လုပ်ရမယ်မလုပ်ချင်ဘူးလားလုပ်ချင်ရည်ရွယ်ရတာပဲစိတ်ထဲကရည်ရွယ်တာတို့ကောင်းတို့အလုပ်ရဖို့အတွက်ရည်ရွယ်ပြီးကြိုးစားတော့အလုပ်တွေရတယ်မလား တပြည့်ဟာတွေလိုချင်တော့လဲရည်ရွယ်တော့လောက်ကြတော့ရကြတယ်မလားရပါတယ်ဗျာအဲတရားလည်းပဲရည်ရွယ်ပေါ့ဗျာဒါတော့လို့အခုတည်းကကြည့်လိုက်ပါလားဩလောဘဖြစ်လိုက်တောကြဒေါသဖြစ်လိုက်တောကြမောဟဖြစ်လိုက်ငါတေကံဤမြန်အဲ့လောဘဒေါသမောဟတွေနဲ့သေလို့ရှိရင်အပေရောက်တော့မှာပဲခံမန်းလို့မရဘူးလားကဲဘယ်နေ့သိမယ်လို့သိရလားမသိပါဘူးခင်ဗျာမသိလို့ရှိရင်ကြိုးကြိုးတင်းတင်းကိုတရားဥထားရင်မကောင်းဘူးလား ဒါသိထားဖို့ပဲလုံးဖြစ်တာမလုံးဖြစ်တာနောက်ပိုင်းယောဂီတို့တရားအထုတ်တဲ့အခါမှာပြန်သွားရင်အမျက်ထွက်သွားလက်ကလေးအဖြတ်ခံပြီးတော့ခွင့်နေယူပြီးတော့လှုပ်ထားရတာပြောစရာပါစရာတွေအကုန်စွန့်လှိုးပြီးတော့သူတော်ကောင်းတွေအာဇာနည်တွေအမျက်ပါသွားနှမဆိုလို့ရှိရင်ဒုသောအထုတ်လေဟေးဖောင်းတဲ့ပိန်နဲ့မှတ်ထိုင်းနေထိတယ်မှတ်တာပဲမှတ်ခိုင်းတာပဲနားကျင်ကြိုက်ခဲပြီးတော့ အောင်အင်းပြီးတော့တို့ပြန်လာတာပါပဲကွာအဲ့လိုဆိုရင်အများထွက်ပါလောက်တာတော့တကယ်လောက်တာပဲဉာဏ်ပညာပါသိကြလို့ပြောတာနော်တော်တော်ကောင်းတော့အကုန်လုံးပွဲရသမားတွေပဲဗျာပွဲတွေကစာတွေအကြီးကျယ်တက်နေတာပဲအဲ့ဒါဒီတရားဘက်မှာလည်းပဲဉာဏ်ပညာရအောင်ယူရ။ဩမိမိရဲ့အခြေအနေဟာဘယ်သွားဖို့များတယ်ဆိုတာ မကျိန်းသေးဘူးလားသူတော်မင်းသွားဖို့များတယ်အပယ်များရောက်သွားရင်လူပြန်ဖြစ်ဖို့လွယ်ပါအဲ့လိုသိလာလို့ရှိရင်ငါတို့အပယ်မကြအောင်ဆက်ကြိုးစားမှအထူးကြိုးစားမှမသေးခင်တရားရအောင်ကြိုးစားမှဓမ္မတို့အပယ်လွတ်မယ်ဟေးဆိုတဲ့အဲ့ဒီဉာဏ်လေးပေါ်နိုင်ဘူးလားအဲ့ဒါတရက်ထဲနဲ့အခုဒုတိယရက်မှာအဲ့ဒါအမြတ်ထွက်တာပဲအဲ့ဒါအမြတ်ပဲ ရေးထားယောဂီတို့နှုတ်ပုတ်ထားမှာမှင်နီနဲ့ရေးထားအဲတရားထုတ်တာမင်းတို့ဘာတွေရလာလဲတချို့ကအလိုလိုမှကဲ့ရဲ့ကျင်တာဟုတ်တယ်မလားသူကိုလည်းမလုပ်ဘူးလေကိုလည်းမလုပ်ဘူးသူများကိုလည်းပဲအဲ့ဒါကဲ့ရဲ့ဖို့ပုံကိုယ်တွေကပယ်သွားမဲ့ပုံကိုယ်တွေကအများကြီးပဲကိုလည်းမလုပ်ဘူးအားလည်းမပေးဘူးကြမ်းပန်ပြီးတော့ကတိကတ္တနဲ့ပြောတတ်တယ်မင်းတို့သွားထိုင်နေထိုင်ညောင်းမှာပေါ့ကွာထိုင်ညောင်းတာဘာထုလဲမလုပ်ချင်တဲ့ပုံကိုယ်တွေလေ သူတို့ကတော့ကိစ္စပြီးနေတဲ့အတိုင်းပေါ့ဗျာသူတို့ကဒါနသီလလောက်ကလေးနဲ့ကိစ္စပြီးနေပြီအောင်မိတ်ဆင်ញင်တုံတရားလေးနဲ့အင်ကြီးရရလေးအပေါ်ရန်အင်ကြီးရှိတယ်အထဲထဲမှာတောင်းညမ်းနေတော့မသိဘူးအဲအဲ့ဒါသူတို့ကကဲ့ရတတ်တယ်သူတို့ကမင်းပွားထိုင်ထိုင်နာမှာပေါ့ကွာဒီခန္ဓာကိုယ်ကြီးထိုင်နာတာပေါ့ဘာထူးမှလဲအဲ့ဒါနဲ့မင်းတို့ပြီးလာတာမလားအဲဒီကကိုယ်အမျက်ထွက်မသွားလို့ရှင်အေးဟုတ်တော့ဟုတ်တာပဲသေရောအဲ့ဒါဆိုရင် အပယ်သွားမဲ့ပုံကိုတခါတည်းအားကြသွားလိမ့်မယ်နော်ရောရီတို့တရားမလုပ်တဲ့ပုံကိုတွေအပယ်သွားဖို့များတယ်69ရာခိုင်နှုန်းသာမှတ်ထားရတာအဲ့ဒါကိုကအပယ်လေးပါလွတ်အောင်နိဗ္ဗာန်ရောက်အောင်သွားတဲ့အာဇာနည်ကဒီဘာမှမဟုတ်တဲ့အသုံးမကျတဲ့ပုံကိုပြောတာသွားပြီးတော့ဟုတ်ထင်ပါရဲ့ဆိုကိုဘက်ကမရှုံးဘူးလားဗျာရှုံးပါရဲ့ဗျာအဲ့ဒီနာရာကျင်နာတရားတွေကဒါလိုပြောရနာရာတရားလားကြိုက်တာတရားလားဒါလိုလုံးကြတာမလား အဲ့ဒါတရားกว่าဟာဗာတရားလို့ဒုက္ခသစ္စာတရားဘောกว่าဒီလိုပြောရမှာဟုတ်တယ်မလားအဲဟာဒုက္ခငါတို့သိတာပဲမင်းသိတာစာအုပ်ထဲကသိတာငါတို့ကကိုယ်တို့သိတာယောဂီတို့ယံဖြစ်ဖို့ပြောတာမဟုတ်ဘူးသဘောယံဖြစ်ဖို့ပြောတာမဟုတ်ဘူးယောဂီတို့ကိုယ်အချင်းချင်းဘယုတ်ဒုက္ခပုံကိုယ်တွေကကတိကောက်လောက်တတ်တယ်နော်ယောဂီတို့ဘယုတ်ဒုက္ခဘယုတ်ဒုက္ခတွေကအများကြီးပဲ အဲ့ဒါလာပြီးတော့ပြဋ္ဌာတရားလဲဘာဒီနာရကျင်နာကြီးမြန်တရားနာရပဲကွာထိုင်နာတာပေါ့ဘာထူးမှလဲဟာထူးတယ်ကွာတရားဆိုတာမြတ်စွာဘုရားဟောထားတဲ့တရားအမတန်ထူးကြတယ်ဟာမဲ့ဘာရင်းမြန်ထူးတယ်ကောင်းငင်ကြွသွားနိုင်လားအကောင်းငင်ကြွတာလည်းမြတ်တယ်ကွာလို့ပြောရမှာကောင်းငင်တက်တိုင်းအပေပိတ်တာမဟုတ်ဘူးနော်သူတော်အောင်ဒေဝရက်ကြည့်ပါလားကောင်းငင်တွေပြန်သွားမိုးတွေပါတွေဖန်သင်းသေတော့အဝီသီရောက်တယ်မလား ကောင်းငင်တက်တိုင်းမြတ်တာမဟုတ်ဘူးကောင်းငင်တက်တဲ့တကိုးရှင်တက်တာပဲသစ္စာမသိရင်ပယ်ကြနိုင်တယ်နော်ယောဂီတို့အတန်ကြီးခံပြီးရှုမှတ်ပွားများတဲ့အခါကျတော့အမှန်တရားတွေမသိဘူးလားဗျာသိပါပါဗျာအခုသိနေပဲကိုယ်ခန္ဓာကိုယ်မှာလောဘဒေါသမောဟများတယ်ဆိုတာအခုမသိဘူးလားသိပါပါဗျာဆရာသမားပြောလို့သိကြလားသူများကနေပြီးတော့ဟာလာမင်းလောဘဒေါသမောဟများတယ်လို့သူများကတတ်မှတ်လို့လားကိုယ်ကိုယ်တိုင်သိကြလားကိုယ်ကိုယ်တိုင်သိတာပါဗျာအဲ့ဒါကိုယ်တွေ့တရားပဲ ကိုကိုယ်တိုင်တွေ့တာလေတတိနဲ့ရှုမှတ်နေတာမလားတော်အောင်ဘယ်သူများခန္ဓာရှုတာမဟုတ်ဘူးကိုယ်ခန္ဓာကိုရှုတာလေအဲ့ဒါဖောင်းတဲ့ပိန်နဲ့မှန်ရင်ထိုင်နေထိတယ်မှန်ရင်တော့ကြလောဘဖြစ်လိုက်ဟွန်းတော့ကြမကျေနပ်တဲ့ဒေါသဖြစ်လိုက်ဟွန်းတော့ကြတော့ငိုက်ပြန်ပြီငိုက်ပြီးတော့ခါတော့ဟိုဘက်ရိုင်းသွားလိုက်ဟွန်းဒီဘက်ရိုင်းသွားလိုက်တို့တို့အဲ့ဒါဗီဒီယိုလေးတွေပါလေရိုက်ထားဖို့ကောင်းတယ်အဲ့ဒါရိုင်းသွားနောက်ရိုင်းသွားလိုက်ဟွန်း ချို့ကလည်းပဲအန်ဒီပါတွေကြိတ်ပြီးစိတ်တွေတိုးနေကဲဒါလောဘဒေါသတွေမလားရောကြီးတို့အဲတချို့ကတော့မတ်တော့မတ်နေတာပဲမတ်နေတာမဟုတ်ဘူးစိတ်ကူးနေတာဟောစိတ်တွေလွန့်နေတာလေစိတ်ကူးနေတာလေစိတ်သိလို့ရှိရင်တော့မဆရာတော်ဘုရားကြီးတွေရေးထားတာရှိပါတယ်စိတ်ကိုသိတဲ့တကိုးရှင်တွေများဆိုရင်ငါတို့ကိုတစ်ဆက်မှကြည်ညိုမှာမဟုတ်ဘူးဒါ တရားမရင်ကျက်သေးတဲ့ပုံကိုယ်တွေပြောတာဟုတ်လားရင်ကျက်သွားရင်တော့ကြည်ညိုတာပေါ့ဗျာတရားတွေပညာတွေဖြစ်နေမရင်ကျက်သေးရင်တော့တရားလောဘဖြစ်လိုက်တော့ဒေါသဖြစ်လိုက်အဲ့တော့ကိုယ်အကြောင်းကိုကိုပြီးပြီးပြင်းပြင်းသိယောဂီတို့မျက်နာကိုတော့မှန်ကြည့်နေလို့သိတယ်ဘယ်နေရာပေးနေတယ်ဆိုတာမှန်ကြည့်တော့သိတယ်ဟုတ်တယ်မလားအခုတရားမှန်ကြည့်လိုက်တဲ့အခါကျတော့နှလုံးသားမှာဩကိလေသာတွေတည်များပါလားလောဘဒေါသမောဟတွေတည်များပါလား အိတ်တာမစ္စရိယတွေတဲများပါလားထိနာမိတ်တာတွေတဲများပါလားဥဒိစ္စကုက္ကုစတွေတဲများပါလားဟောပေါ်မလာဘူးလားတော်ကောင်းအဲ့ဒါအမြတ်ပဲတော်ကိုအကြောင်းကိုသိတယ်ကိုမှဘာယောဂရှိတယ်ဆိုရင်သူနဲ့ပတ်သက်တဲ့ဆေးစားလိုက်ပေါ့ဗျပျောက်ဖို့ကတော့မကျင်းသေးဘူးလားအနာမသိလို့ဆေးမရှိရတာလေအနာသိရင်ဆေးရှိတာပဲဆက်တော့ကုရမှာအနာတော့သိတယ်ဆေးဆက်မစားရင်တော့မပျောက်ဘူးပေါ့ဗျာ အနာတော့ရှိနေပြီသူတော်ကောင်းတို့ဥမာဆိုပါတော့မရှာထားတယ်ဓားလေးပါလေးရှာသွားတယ်အာကို့မှာလည်းပဲစီးကြိုတွေသွေးကြိုတွေရှိတယ်သူမြန်မြန်ကုမှကိုအနာရှိမှန်းသိမြန်မြန်ကုလိုက်ရင်ပြောင်းနိုင်တာပေါ့ပြစ်ထားလို့ရှိရင်ပြောက်ပါပြောက်ပါဗျာယောဂီတို့မှာစီးကြိုသွေးကြိုတဲ့ဆိုးတဲ့ယောဂါတွေမရှိဘူးလားရှိပါတယ်ဗျာကင်းစားတဲ့ဆိုးတဲ့ယောဂါတွေမရှိဘူးလားရှိပါတယ်ဗျာဘာယောဂါတွေပါလဲ ကျင်စာတို့ဘာတို့ကတစ်ခါပဲသေတာနှစ်ခါမသေဘူးနော်ယိတတာယောဂသေလို့ကိုမဆုံးနိုင်ဘူးဟုတ်တယ်မလားအဲ့တော့ယောဂတွေရှိမှန်းသိပြီဆိုတော့ဟာတို့တရားကိုတတ်နိုင်ဆုံးကြိုးစားရမယ်ဟေးဒါတဲ့ပို့ပြီးတော့တခါတည်းကိုဇက်တိုက်ကြိုးစားနိုင်အောင်လိုလင်ကြံစနီးလန်းရတို့ကြိုးစားရမယ်ဟေးဒီညံလေးရင်နဲ့ရောက်မသွားဘူးတော့တော်မရောက်လဲရောက်အောင်လုပ်လိုက်ဟုတ်တယ်မလား မရောက်သေးတဲ့ပုံကိုများရောက်အောင်သေချာမှတ်ထားပါဟာဘာဖြစ်လို့တရားဆိုတော့တနစ်တစ်ခါလောက်ထိုင်တော်ရောပေါ့ဒါလိုမလုံးနဲ့နော်တော်အဲ့ဒါဝိจิတန်းကြီးသမားလို့ခေါ်တယ်အဲ့ဒါမဲ့ညာဖုန်ညာရမဲ့ပုံကိုမဟုတ်ဘူးအဲ့ဒါကုသိုလ်ပဲရလိမ့်မယ်စိတ်ထဲမှာရည်ရွယ်ချက်ကို မြင့်မြင့်မားမားထားသန္ဓဝတ္တောကိန်းနာမကမ္မနာသိစတိဒါလိုမလားမွန်မြတ်တဲ့သန္ဓကိုထားရမယ်တဲ့950မှာလည်းရှိတယ် လုံနိုင်တာမလုံနိုင်တာနောက်တကဏဆန္ဒထားမုံမြတ်တဲ့ဆန္ဒလေးတော်အောင်မုံမုံမြတ်မြတ်စူကြီးပန်ဆိုရင်လည်းပါရမီဖြည့်မယ်ပေါ့ဗျာဒီမှာစူကြီးပန်နေလည်းပါရင်ပါမှာဟုတ်ဟုတ်တယ်မလားစူကြီးပန်မဟုတ်လို့ရှိရင်လည်းမြန်မြန်ဆန္ဒပါရအောင်လို့မညံဘုံညံမြန်မြန်ရမှာစိတ်အေးရမှာမလားတော်မညံဘုံညံမြန်မြန်ရဖို့ဆိုတော့မြန်မြန်အားထုတ်မှရမယ်လေမြန်မြန်အားထုတ်မှဆိုကိုယ့်ရဲ့ထဲနဲ့တော့မရဘူးနော်အဲဇက်တိုင်အားထုတ်ရမှာ အမထုတ်နိုင်သေးတာထားအထုတ်ဖြစ်အောင်ကြိုးစားမယ်ဆိုတဲ့စိတ်မျိုးပေါ်ရမယ်နော်ဘောပေါ်ရလားသူတော်အဲ့ဒါမော်မြတ်တာပဲအဲ့ဒါအမြတ်ပဲအာထုတ်နိုင်တာမထုတ်နိုင်တာနောက်တကဏ္ဍနောက်ပိုင်းကဏ္ဍဟဟလားအခုလောလောဆယ်နှလုံးသားထဲမှာပေါ်ရကိုယ့်ရဲ့စကားဝင်လိုက်တယ်ခွန်ရဲ့စကားဝင်လိုက်တယ်ယင်းထဲမှာမော်မြတ်တဲ့စိတ်တွေကိမ့်သွားမယ်မက်တွေဖိုးတွေမရသေးတာထား စ조사မယ်조사မယ်조사မယ်ဒီစိတ်မျိုးကိန်းอ่ะကျောင်းတက်တုံးကအလုပ်ရဖို့စိတ်တွေကိန်းတယ်မလားဆိုတော့အောင်လို့နောက်ပါစိတ်တွေကိန်းသေးတယ်အမျိုးမျိုးပေါ့ဗျာဟုတ်တယ်မလားအမျိုးမျိုးစိတ်တွေကိန်းနေအဲ့တော့လုံမယ်လုံမယ်ကိုင်းမယ်ရှာမယ်ဖွေးမယ်ဒါလို့မလားဆိုတော့အောင်လို့ရအောင်လည်းလုပ်ကြတာပဲအဲ့ဒီစိတ်တွေကတော့တသံတရားလုံးကိန်းလာတာဘာမှမထူဆန်းဘူးဒါဒုက္ခရောက်မဲ့စိတ်တွေပဲအခုကနိဗ္ဗာန်ရောက်မဲ့စိတ်ကိုပြောတာနော်သတော်အောင်တို့ တရားဓုတရားမြတ်တွေရအောင်ကြိုးစားမယ်တချို့လည်းပဲကြိုးစားဖို့လောက်ကြတာပဲတရားတွေဘာတွေဝင်ကြတာပဲနောက်ပြန်ပြီးလဲသွားတတ်တယ်နော်အလုပ်တွေဘာတွေထွက်ပြီးတရားထုတ်တဲ့ပုံစံတွေရှိတယ်လေအဝိဇ္ဇာတဏနောက်ကလိုက်သွားတာဒါလို့ဆိုတော့ပေါ့ပြန်ပြီးဆွဲခေါ်တာနဲ့ပြန်ပါလာတတ်တယ်နော်သတော်လို့အဲကိုကအောင်မြင်အောင်လို့ရည်ရွယ်ချက်နဲ့ကြိုးစားပြီးရမှာနောက်မဆုံးနဲ့သူများတွေက မလုံနိုင်တဲ့ပုံကိုယ်တွေလောင်ကြိုင်ထဲမှာမိနေတဲ့ငှက်တွေနဲ့မတူဘူးလားတူပါဗျာလက်ကစားလောင်ကြိုင်ကြီးပေါ့ဗျာအဲ့ဒါလောင်ကြိုင်နဲ့မိနေတဲ့အခါကျတော့မထုံနိုင်ဘူးကိုကလွတ်လွတ်လပ်လပ်အပြင်ရောက်ပြီးကမှဒီလောင်ကြိုင်နဲ့ပြန်ဝင်နေတာကောင်းမှာမလားအဲတယောက်ရရနှစ်ယောက်ရရပြောရတာဟုတ်လားလောင်ကြိုင်လောင်ကြိုင်အပြင်ရောက်နေတဲ့ပုံကလောင်ကြိုင်ထဲကိုပြန်မဝင်ခြင်းနဲ့တခါတည်းဆက်ပြီးကြိုးစားလိုက်အောင်မြင်သွားအောင်ဟုတ်တယ်မလားအဲ ဉာဏ်ပညာဆိုတာသတော်ကောင်းတို့အလုံးလုံးတိုင်းဉာဏ်ပညာမရဘူးယူတတ်မှရတာအခုသတော်ကောင်းတို့သတိပဋ္ဌာန်အားထုတ်နေတာပဲဟောနာနာကျင်နာပဲသိတာပါပဲကွာနာကျင်မှတ်ပြီးတလူပဲသတော်တော့မညာဖုန်ညာရမပြောတာငါတော့ဘာမှမသိပါဘူးပြန်လာတာပဲဒါလိုဖြစ်တတ်တယ်နော်သတော်ကောင်းတို့သတော်ကောင်းတို့သိနေတဲ့အသိတွေကအမတန်မွန်မြတ်တယ်ဒါပေမဲ့ကိုကမဖော်တတ်ဘူးဒါပါပဲဆိုတာမဖော်တတ်ဘူး ယောဂီတို့ရှုမှတ်နေတော့နာတာကျင်နာကြိုက်တာခဲတာတွေရှုမှတ်နေတော့ချမ်းသာသလားဆင်းရဲသလားဆင်းရဲပါဗျာဟန်ဆောင်ပန်းဆောင်ဆင်းရဲတာလားတကယ်ဆင်းရဲတာလားတကယ်ဆင်းရဲပါဗျာတကယ်အမှန်ဆိုတော့သစ္စာပေါ့ဗျာဆင်းရဲတာကပေါင်းလိုက်တော့အာသူများပြောလို့သိတာလားကိုယ်တိုင်သိတာကိုယ်တိုင်သိတာပါဗျာအဲ့ဒါကိုယ်တွေ့သိတဲ့တရားဒုက္ခသစ္စာပရိညေယံဒုက္ခသစ္စာကိုပိုင်းခြားသိရမယ်ဒုက္ခသစ္စာကိုပယ်လို့မရဘူး ပယ်ရမှာသမှုရိယကိုပယ်ရမှာဟုတ်တယ်မလားဒုက္ခသစ္စာကိုပိုင်းပိုင်းခြားခြားပိုင်းပိုင်းနိုင်နိုင် သိမှ သမှုရိယကိုပယ်နိုင်မှာဒုက္ခဘာရဗျာသားမှမသိပဲနဲ့နည်းနည်းမှအပူမခံအညောင်းမခံမဲနဲ့သမှုရိယပယ်တယ်ဆိုတာဟန်ဆောင်ပန်းဆောင်ပယ်တာလို့ခေါ်တယ်ဘယ်လိုပယ်တာပါလိမ့်ဟန်နဲ့ပန်နဲ့ပယ်နေတာတကယ်တကယ်မပယ်နိုင်ဘူး ဒုက္ခသစ္စာနဲ့ဆိုင်သွားတာတစ်ဖြည်းနဲ့တစ်ဖြည်းပေါ့ပထမတော့နာတာကျင်တာပေါ့ဗျာဒါတော့အများသိပေါ့နောက်ပိုင်းကျတော့မှသင်္ခါရဒုက္ခကိုရောက်အောင်သွားမှာဟုတ်လားသင်္ခါရဒုက္ခဆိုတာနာတာကျင်တာအဓိကမဟုတ်ဘူးနာနာမနာနာဒလဇာကြီးပေါ်လဲပြောလဲပေါ်လဲပြောလဲပေါ်လဲပြောလဲဖြစ်ပြနေတဲ့သဘောကိုပြောတာဟုတ်လားအဲဒါမင်းနဲ့ချက်ချင်းကြီးတော့ဘယ်ရောက်မလဲဗျဖြစ်ပြတမ်းမြင်နေဆိုတော့သောတာပန်မှမြင်တာသောတာပတိမဉ္ဇဉ်ဘုံဉဏ်ရပြီလို့ရှင်ဝတိပေါ်လဲနိုင်မယ်ဆိုရင်စအာထုတ်တဲ့ဖြစ်ပြကိုတမ်းမြင်တယ် ကိုယ်ဗာမဲ့ဗာဖို့မှမရပဲတမ်းမြင်ဖို့လွယ်ပါ့မလားတတိကောင်းအောင်တော့မလဲလုံနေရတယ်မလားအဲအရိယာသူတော်ကောင်းကြီးတွေယဟန္တာကြီးတွေတန်းရှုတန်းမြင်တယ်ဆိုတာဒါသူတော်ကောင်းကြီးတွေကိုယဟန္တာကြီးတွေမြင်မှာပေါ့တို့ကယဟန္တာမှမဟုတ်ပဲသောတာပန်မှမဟုတ်ပဲသောတာပန်မှမြင်တာသူတော်ကောင်းဖြစ်ပျက်ကိုတန်းမြင်တာလေဘုဒ္ဓဇင်ကဉာဏ်သင်အတိုင်းတက်ရတာမလားအဲမမြင်ရသေးလို့အာမငယ်နဲ့သူတော်ကောင်းတို့အမြင်မှန်နေရလာရင်မြင်တော့မယ် အခုလမ်းစာရနေပြီအိမ်မှာလည်းအာထုတ်တယ်ဓမ္မလည်းအာထုတ်တယ်အာထုတ်တာတော့အာထုတ်နေကြတာပဲမိမိတို့ရဲ့အစီအစဉ်ဆန္ဒမွန်မြတ်ဖို့လိုတယ်နော်တို့အောင်မိမိခန္ဓာကိုယ်မှာဒီလောဘဒေါသမောဟတွေကတော်တော်တောင်းကျမ်းတာပဲတရားအထုတ်ခါမှပဲပိုပြီးဖြစ်လာတယ်အောင်မရဟုတ်ကောဟုတ်ရလားမဟုတ်တဲ့လူကငြိမ်းနေပေါ့ဗျာအဲဟုတ်တဲ့သူကတော့ပြောပေါ့လား အစတုန်းကဒီလောက်ဖြစ်မယ်မထင်ဘူးခုအာထုတ်ကမှပိုးဖြစ်တယ်အောင်မရဘူးတို့ကောင်းတို့အလုံးလုံးနေတော့ကတဏ္ဍဝေဒအိတ်ချင်တာအိတ်ငိုက်တာများရှိရလားရှိပါဘူးတော်ဝရိယကောင်းတာဗောဟုတ်တယ်မလားတရားထုတ်ကမှပဲသိုးကနေစခနဲ့ငိုက်သွားတာဒီဝေးပြီးတော့နိုင်ဘက်လောက်မျောသွားတာဒီမပေါ်ဘူးလားဟိုတော့မပေါ်ဘူးအလုံးလုံးတော့ကလေအလုံးလုံးကအလုံးချိန်ကိုတခါလဲအပြေးထွားလုံနေတယ် အဲ့ကျင်ငိုက်မိတဲ့စိတ်ဖြစ်ခွင့်တော့မရဘူးလုံလိုက်ကန်လဲရတာအလုံကန်ပြီးတော့လည်းပြောစရာရှင်စရာနဲ့အဲ့တော့ကိုယ့်ကိုယ်ထိနာမိတ်တာမရှိဘူးအောင်မိတ်အခုတော့ထိနာမိတ်တာတွေအမတန်အားကောင်းတယ်ဆိုတာမပေါ်ဘူးလားပေါ်ပါရဲ့ဗျာအမှန်တရားတွေသိနေတာနော်တော်အောင်လို့အဲ့ဒါယောဂနဲ့ဆေးနဲ့သွားတွေ့တဲ့အခါကျတော့ယောဂကြွလာယောဂကြွလာတယ်လောဘယောဂတွေဒေါသယောဂတွေကြွလာတယ်အဲ့ဒါ စိတ်မပြတ်နဲ့စိတ်အားမငယ်နဲ့နောက်မဆုံးနဲ့ဘာမှကြောက်เสียရမလို့ဒါပျောက်တော့မယ်ဆက်ပြီးတော့စေးတော့ရင်တတိပဋ္ဌာန်စေးဆက်တော့ရင်တရားရှုမှရင်ပျောက်မယ်ဒါကိုပြောတာနော်သူတော်အောင်နောက်တစ်ခုပြောချင်တာကယောဂီတို့ရှုမှတ်နေတဲ့အခါမှာမှတ်တော့မှတ်နေတာပဲစိတ်ပါဝင်စားစွာကြိုးစားမှတ်တာပဲထူးထူးခြားခြားလည်းဘာမှမသိသေးဘူးထိုင်နေထိတယ်ထိုင်နေထိတယ်မှတ်နေတာထိုင်နေထိတယ် ရွက်လည်းဖောင်းနဲ့ပိန်နဲ့မှတ်လိုက်နှာခေါင်းရောက်လိုက်နှာခေါင်းရောက်လိုက်ဘိုက်ရောက်လိုက်အဲ့ဒါထိုင်နေထိတယ်ပြောင်းမှတ်ကြနော်တို့အောင်လို့အာနာပါနလုပ်နေကြပုဂ္ဂိုလ်များဘာမှတ်ရမလဲအဲထိုင်နေထိတယ်ထိုင်နေထိတယ်ထိုင်နေထိတယ်ကိုယ့်ဘက်ကိုလည်းပြောင်းမှတ်လို့ရတယ်ကိုကြိုက်တယ်ထိုင်နေထိုင်နေထိတယ်ထိတယ်ထိုင်နေထိုင်နေထိတယ်ထိတယ်တို့လည်းမှတ်လို့ရဖောင်းနေပိန်နေထိုင်နေထိတယ်လေနံဓာတ်ထိခြီထားတာမဟုတ်ဘူးကိုယ်စိတ်ကြိုက် မှတ်ကြည့်သမာဓိတည်ကြောင်းနမိတ်ဟောင်းကောင်းကောင်းမှတ်ရမည်တဲ့ဓမ္မစုပေါင်းပြီးတရားထိုင်တဲ့အခါမှာကျေးဇူးတော်ရှင်တရမရန်ဒီဆရာတော်ဘုရားရဲ့အင်းဒီထက်ကြောင်းကိုပါတွေဖွင့်ဖွင့်နာကြတယ်မလားအဲအဲ့ထက်မှမပါဘူးလားတမာရီဒီကြောင့်နမိတ်ဟောင်းကောင်းကောင်းမှတ်ရမည်ကိုက၃ချက်မှတ်လို့မှတ်လို့ကောင်းရင်အဲ့ဒီ၃ချက်ကိုမှတ်ထိုင်နေထိတယ် ထိတယ်ထိုင်တယ်ထိတယ်ထိတယ်ချမ်းမြေ့ဆရာတော်ဘုရားကြီးကထိတာကိုနှစ်ချက်မှတ်ခဲ့ထိုင်တယ်ထိတယ်ထိတယ်ထိုင်တယ်ထိတယ်ထိတယ်ဟာကိုကလေးချက်မှတ်မှကောင်းတယ်ဆိုရင်ထိုင်တယ်ထိုင်တယ်ထိတယ်ထိတယ်ကဲမှတ်လို့မရဘူးလားဆိုကြတော့ဖောင်းပိန်လည်းမှတ်လို့ရတယ်ထိုင်ထီလည်းမှတ်လို့ရတယ်ဖောင်းနဲ့ပိန်နဲ့ထိုင်နဲ့ထိတယ်ဖောင်းနဲ့ပိန်နဲ့ထိုင်နဲ့ထိတယ်မှတ်လို့ရတယ်နော်သူတော်အောင်တို့အဲချို့ကြတော့လည်းပဲဖောင်းတာကို၃ချက်လောက်မှတ်လို့ရတယ်ဖောင်းနဲ့ဖောင်းနဲ့ဖောင်းနဲ့ပိန်နဲ့ပိန်နဲ့ပိန်နဲ့ တယောက်နဲ့တယောက်တော့မတူဘူးပေါ့ကိုမှတ်လို့ရတဲ့ဟာကိုကြိုးစားမှဒါကြီးကတော့မှတ်လို့ရမှာဟုတ်ပါဘူးကွာကျွမ်းငါပရိစိတ်မှငါအာနာပါနလုံးမှတစ်ဖက်သက်ကြီးဆွဲမထားနဲ့နော်ကိုကဘာမှမလုပ်သေးပဲနဲ့တေချာလည်းမလုပ်သေးပဲနဲ့မရပါဘူးဆိုတာအဲ့ဒါစစ်မရောက်ခင်ကမြားကုန်တယ်လို့ဖြစ်နေဟုတ်လားကြိုးစားကြည့်ပါထိုင်နေတိတဲ့နှစ်ချက်မှမြန်သုံးချက်မှသုံးချက်မှမြန်လေးချက်မှကြည့်ကြိုးစားမှကြည့်ရတယ်တော့ ဘာဖြစ်လို့တိုက်တွန်းတာလဲဆိုတော့အာနာပါနအမြဲတမ်းရှုလို့မရဘူးတခါလေနှာခေါင်းပိတ်နေတာရှုလို့ရပါမလားအားနေတဲ့အခါရှုလို့ရပါမလားဆေးရုံတက်တဲ့အခါနှာခေါင်းထဲကိုပိုက်တွေထိုးတာမရှိဘူးလားရှူပါလားအဲ့တော့ရမလားအဲအကုန်သုံးတတ်တော့မကောင်းဘူးလားဗျာကောင်းကောင်းမွန်မွန်ရှူလို့ရတဲ့အခါရှူလိုက်ဟောကျမ်းမရေးမကောင်းတဲ့အခါကျတော့ဘယ်ရှူနိုင်မလဲအားနေနေတယ်လေအဲ့ဒါကျတော့ပေါ်ရပေါ်ရမှတ်ရင်မရဘူးလား နှာခေါင်းရှုပွားမှာအာထုတ်တတ်တယ်ဆိုတော့မရှုနိုင်တော့ဘယ်လိုလုပ်အာထုတ်မလဲကဲပရိစိတ်ရမှာတဲ့ပရိပြောက်သွားဘယ်လိုလုပ်စိတ်ဘယ်လိုလုပ်မလဲကဲပရိကတခါလေပြောက်တယ်မလားအဲပရိကင်တဲ့ခါလဲကင်ပေါ့ကျုံးလို့မှတ်တာမယ်ပြစ်တိုင်းတောင်လို့လေဝိပဿနာဆိုတာမျက်နှာကြားတာနာနာစားတာအကုန်မှတ်ရတာမလားသုတိပြကျွေတေကာနိကြတိပရိကင်နိုင်မှာမလားပိုက်တွေကလည်းတန်းတန်းကြီးတွေလူကလည်းပဲအယိုးပေါ်အရေးတင်ကြမ်းနေပြီ လက်ကလည်းဟိုလှုပ်လို့မရဒီထုတ်လို့မရလေစေးသွင်းထားတဲ့အခါကျတော့ကျုံသလိုမှတ်နိုင်ရင်မကောင်းဘူးလားအဲပရိစိတ်လည်းပရိစိတ်တဲ့အခါလည်းစိတ်ပေါ့အာနမနလုပ်တဲ့အခါလည်းလုပ်ပေါ့ဒီတိုင်းမှတ်နိုင်အောင်နီးလန်းရသေးခြင်းလို့တတိပေးနာနော်တော်အာနာပါနဖရားဟောထားတာပဲအမှန်တန်ကောင်းတာပဲမကောင်းဘူးလို့ပြောတာမဟုတ်ကောင်းတယ်ဒါလှုပ်တဲ့အခါလှုပ်ဦးဇင်းတို့လည်းလှုပ်တာပဲအကုန်နီးစုံရအောင်အာနာပါနလည်းလှုပ်တတ်အောင်ပရိလည်းစိတ်တတ်အောင် ပေါ်ရပေါ်လည်းမှတ်နိုင်အောင်ပေါ်ရပေါ်ရဘလို့ပဲနေနေမှတ်အိတ်လည်းမှတ်တတ်ရမယ်လမ်းသွားလည်းမှတ်တတ်ရမယ်အပေါ်ပါသွားနေလည်းမှတ်တတ်ရမယ်ဝမ်းသာလည်းမှတ်တတ်ရမယ်ဝမ်းနဲ့လည်းမှတ်တတ်ရမယ်အခုယောဂီတို့ဘလို့ဖြစ်နေလဲဆိုတော့မှတ်တာမှတ်ရတယ်မထူးကြဘူးလို့မထင်ဘူးလားထင်ပါတယ်ဗျာဒါတဘာဝပဲမှတ်တော့မှတ်နေရတယ်ဒီလိုပါပဲလေနားလာလိုက်မှတ်လိုက်တဏှာကြီးပြည့်သွားလိုက်ထူးကြတယ်ဆိုတာကယောဂီတို့ အယံကြီးတခါလေပိဋိပတ်တိဖြစ်မှထူးကြတာမဟုတ်ဘူးထူးကြတာကိုယောဂီတို့မသိလို့ယောဂီတို့အိမ်မှာနေတော့ဒီလောက်မှားရလားအခုမှတ်နေရတော့တတိဝရိယတွေအာမကောင်းဘူးလားဗျာဘုဇင်ခုနှစ်ပါးတော်တော်လို့နေထိုင်မကောင်းတဲ့ခါဘုဇင်ခုနှစ်ပါးတွေရွတ်ကြတယ်မလားအဲဘုဇင်ကောတတိသင်္ခါတော့ဓမ္မနာဝီဇယောတထာဆိုတာတချို့လည်းနာမည်ထည့်ရွတ်တယ်ဘလို့ရွတ်ရွတ်ပေါ့ဗျာ အဓိကတော့တတိတို့ဝရိယတို့တမာတိတို့ပိတိတို့ပတ္တိတို့ဓမ္မဝိစီယတို့ဥပ္ပခါတို့ဒါတရားဆေးတယ်မလားယောဂီတို့တရားဆေးတောက်နေတာရှုမှတ်တာတတိလေဝရိယလည်းမပါဘူးလားတမာတိကောင်းကောင်းမရသေးလို့ထူးခြားတယ်မထင်တာတမာတိကောင်းကောင်းမရသေးပေနဲ့အ ਨੇ အကျင့်တော့မရဘူးလားအဲ့ဒါယောဂီတို့တရားဆေးတောက်နေတာတတိတွေဝရိယတွေပညာတွေ တရားနာရတဲ့အထိုက်လျောက်သိသိသွားတယ်အများကြီးတော့မသိသေးဘူးပေါ့အဲ့ဒါကိုယ့်ကိုမထူးကြဘူးလို့ထင်တာတတိတွေအားကောင်းနေတယ်ယောဂီတို့အိမ်မှာနေတော့ကသွားတာလာတာအမှတ်ပါရဲ့လားမပါဘူးဗျာအခုအမှတ်ပါတော့ဘာတွေအားကောင်းလားတတိတတိတွေဝရိယတွေအားကောင်းအိမ်မှာနေ၄နာရီထားကြမှာထားတာအလုပ်လုပ်ရင်တော့ထားတာပေါ့ဗျာပတ်သက်ရဖို့ဆိုရင်ကိုယ့်ဘက်ကိုနေတဲ့အခါကျတော့အိတ်ချင်တိုင်းအိတ်နာ အခုကျတော့၄နာရီထားရတယ်ဟောဝေယဝိသသမားတွေဆိုနှစ်ချက်ထိုးလောက်တည်းထားလုံးနေကဝရိယတွေအာမကောင်းလားအဲ့ဒါတွေကကုသိုလ်တွေပဲတတိတို့ဝရိယတို့ကောင်းမြတ်တဲ့အလုပ်တွေလုပ်နေမလားအဲ့ဒီတတိဝရိယတွေအားကောင်းရင်တမာရိပညာနောက်ကလိုက်လာတယ်ချက်ချင်းကြီးတော့မဖြစ်သေးဘူးပေါ့တော်ကောင်းတို့တစ်ခါတစ်ခါတမာရီလေးနည်းနည်းလေးမိသလိုမိသလိုဖြစ်မသွားဘူးလားအဲဓမ္မအမြဲတမ်းအားထုတ်တဲ့သူတွေပါလာပဲ တခါတည်းအကြီးအကျယ်ကြီးကောင်းငင်ပြန်လောက်အောင်တော့ဘယ်ရအောင်မလဲဗျဓမ္မလေးတခါတည်းကျမှတ်လို့1မိနစ်လောက်2မိနစ်လောက်မိမိသွားတာမရှိဘူးလားရှိပါဘူးဗျအဲအဲ့ဒါနေထွက်ခါနီးတော့အာယုံလာတာပေါ့ဗျနေထွက်တော့မဲဆိုအာယုံရင်လာတယ်မလားမှန်ပါဗျအဲသူတော်ကောင်းတို့ရှေ့လျှောက်တရားဓုတရားမြတ်ရမယ်ဆိုတဲ့ရှေ့ပြေးပဲအဲ့ဒါအာယုံတက်တာပဲဓမ္မလေးလေးတခါလေးမိသွားလိုက်တခါလေးအသိဉာဏ်လေးခါထူးချင်းထူးခြားခြားသိသွားတယ် ဩဟုတ်တာပဲဒီအကြောင်းတွေကောင်းမှဒီရိုးရမှာ ਉ စွန့်သားနိုင်မှစွန့်လွတ်နိုင်မှစသည်အဖြစ်တခါလေးအတွေးလေးတွေမဝင်ဘူးလားတော်အောင်ဉာဏ်ပညာတွေပေါ်ပေါက်တယ်နော်တော်အောင်တို့ဓမ္မဝိစယတန်ဘောစဉ်ဆိုတာဩရုပ်တည်နေတယ်ဆိုတာဒါပြောတာ ਉ ဩဒုက္ခသစ္စာဆိုတာဒါပြောတာ ਉ ဩသမုဒိယသစ္စာဆိုတာဒါပြောတာ ਉ လောဘဒေါသတွေလေဩသမုဒိယတွေတရားကောင်းတာ ਉ ဩသမုဒိယအားကောင်းလို့ဒုက္ခရောက်နေတာကို အတွေးတွေလည်းရှည်သွားမှဆိုရသေးတယ်မှတ်ပြအောင်နော်တော်အောင်လို့အဲမှတ်ပြမှတ်ပြဟိုဘလို့ပဲမှတ်မှဝင်တာပဲတခါတည်းရံကြရင်လေတိညာပညာလေးထူးကြလာတယ်လှဲ့တာလေးကအစဩတခုချင်းတခုချင်းတခုချင်းတခုချင်းပြောင်းသွားတာကိုရိုသေးသေးမှတ်တဲ့သူများလေတော်အောင်လို့သွားတော့မယ်ဆိုလို့ရှိရင်မတ်တက်ရပြီးတော့မှသွားခြင်းနဲ့သွားခြင်းနဲ့စိတ်ကလေးမှတ်ပြီးတော့မှကြွရတယ်လှမ်းတယ်ချတယ်လို့သွားတာမလား ရတဲ့အခါကျတော့ရပ်ပြီးတော့ရတဲ့ထိတဲ့မှတ်ပြီးလှည့်ကျင်တယ်လှည့်ကျင်တယ်လှည့်တယ်လှည့်တယ်ဆိုတခါလေတမာရီမိရင်ထူးကြသွားတယ်နော်တော်ဒါလေထိုင်တဲ့အခါမှာထိုင်ကျင်တယ်ထိုင်ကျင်တယ်ထိုင်နေထိုင်နေထိုင်နေထိုင်နေထိုင်နေယောက်ျားမိန်းမပြောက်အစင်းစင်ပြောင်းလဲနေတာလှုပ်ရှားမှုနဲ့သိမှုနဲ့လှုပ်ရှားမှုနဲ့သိမှုနဲ့လှုပ်ရှားမှုနဲ့သိမှုနဲ့ပြောင်းပြောင်းသွားတာတခါလေရိုးရိုးရိပ်ရိပ်မြင်လိုက်တယ်ညံထဲမှာညံထဲမှာလေ ဒါပေမဲ့ဖွဲဖွဲရရတော့ပြန်မပြောပြတတ်ဘူးပေါ့စိတ်ထဲမှာတော့အထိုက်အလျောက်သိသိသွားတာမရှိဘူးလားရှိပါဘူးအဲ့ဒါအာယုံတက်နေတာစိတ်မပြတ်နဲ့အမှတ်တမဲ့ဆိုဘာမှလည်းမသိပါဘူးသိတယ်ယောဂီတို့သိပေနဲ့ပြန်မပြောပြတတ်လို့ဟုတ်တယ်မလားယောဂီတို့အထိုက်အလျောက်သိတယ်တနေ့လုံးထိုင်နေတာပဲဗျ6နာရီ9နာရီထိုင်နေတာပဲနောက်ပြီးဈဉ္ဉံလျှောက်လည်းမှတ်နေတာပဲထိုင်ုံနဲ့မဟုတ်ဘူးဈဉ္ဉံလျှောက်လည်းမှတ်တယ်ဆိုတော့အမှတ်တရားမများဘူးလား သိပါတယ်ယောဂီတို့ပါရမီတွေပါကြတာထိုက်လျောက်သိဒါပေမဲ့လို့ဖွဲဖွဲရရအစဉ်အတိုင်းမပြောတတ်ဘူးအယံကြီးကိုတခါလေပိဋိပတ်တိတွေဖြစ်မှဟာတခါလေချုပ်ငိမ့်သွားမှဒီလောက်ကြီးသွားမယူနဲ့ဦးဒါနောက်ပိုင်းဖြစ်မှာဟုတ်လားအဲ့တော့ယောဂီတို့ရှုမှတ်နေတာပြောကျင်တာကအာမငယ်ဖို့ဟာနာရကျင်တာပဲထိုင်နာတာပဲနာပြီးတော့မှန်ရင်လည်းပြီးသွားတာပဲဒါလို့မထင်နဲ့နော်ယောဂီတို့ကိုယ်အရှိတရားကို သိနေတယ်ကိုယ်ခန္ဓာကိုယ်မှာဘာတွေဖြစ်နေတယ်ဆိုတာထိုက်လျောက်မသိဘူးလားအဲ့ဒါဉာဏ်နေယောဂီတို့အမြတ်ရနေတာကိလေသာတွေတောင်းကြမ်းမှန်းလည်းသိတယ်ခန္ဓာကိုယ်ကြီးကနှိမ့်ဆက်တာလည်းသိနှိမ့်ဆက်ဘူးလားတော်အောင်လို့နှိမ့်ဆက်လို့ဒီမှာတဏှာကြီးတောင်ပြည့်အောင်မထိုင်နိုင်ဘူးမလားအဲထိုင်နေတဲ့လူထိုင်နေတယ်ပေါ့ဗျာမထိုင်နေတဲ့လူကမြင်ရတယ်ဟာထိုင်နေတာပဲထိုင်နေပြီနဲ့ပြင်းနေတာဟုတ်တယ်မလားဒါနှိမ့်ဆက်လို့ပြင်းရတာမလား ဗတမင်တက်တက်ကြီးပဲပြင်မလဲဗျထိုင်နေတာပေါ့တနားကြီးနှစ်နားကြီးနားလာတော့လည်းမရဘူးပြင်ရတာထိုင်လို့ကောင်းမြန်တော့ပျောစိတ်ကဝင်ကြိုက်တာရှိသေးတယ်ဒီကောင်ကအလိုက်ကန်းဆုံးမသိဘူးဝင်ကြိုက်တယ်ဝင်ကြိုက်တဲ့အခါကျတော့မပြင်းမမနေနိုင်ဘူးပြင်ရခန္ဓာရဲ့ဒုက္ခတွေပြောတာဟာလားတော်အောင်နောက်ပြီးတော့အနတ္တလည်းသိထင်ရှားတာအနတ္တဆိုတာစာပေလိုအများကြီးအဝတ္တဝတ္တနာထေနာတို့ အတ္တမိကထေနတို့ဒါတွေမသိတာထားပါရောဤတို့ကိုဖြစ်စေခြင်းသလိုမဖြစ်ဘူးဆိုတာခန္ဓာကိုယ်ကြီးမှာအများကြီးမတွေ့ဘူးလားတော့ကိုယ်ကငြိမ်းငြိမ်းစိမ့်စိမ့်ထိုင်နေတယ်တော့ကြလှုပ်ပြန်တတတဟုတ်တယ်မလားကိုယ်ကမငိုက်ခြင်းဘူးငိုက်တယ်ကိုယ်ကစိတ်မကူးခြင်းဘူးကူးတယ်ကဲကိုယ်အလိုသူလိုက်ရလားမလိုက်ပါဘူးဗျာတစ်ချက်မှအလိုမလိုက်ဘူးကိုယ်ကလောဘဒေါသမဖြစ်စေခြင်းလို့တရားထိုင်တာမလား ဟောမဖြစ်စေခြင်းမနဲ့ခဏခဏမဖြစ်ဘူးလားဗျာဖြစ်ပါဗျာဩရုပ်ကောစိတ်ကောဘာမှအဆိုးမရအလိုမလိုက်ဘူးတဲ့ဘလို့ဖြစ်လဲဆိုတော့အကြောင်းအားလျော်စွာအကျိုးဖြစ်တယ်အနတ္တကိုပြောတာသတော်ဟုတ်လားကဘာကြီးတစ်ခုလုံးကအတ္တဝါဒနော်သတော်အောင်တို့အတ္တဝါဒဗုဒ္ဓဘာသာတစ်မျိုးတည်းအနတ္တဝါဒသတော်အတ္တကောင်းလေးရှိတယ်အသက်ကောင်းလေးရှိတယ်ဒါလည်းပြောရမှာပဲအဲ့တော့ ကိုယ်လိုတိုင်းလိုက်တယ်အောင်မင်းတာကိုယ်လိုတိုင်းတစ်ချက်မှမလိုက်ဘူးရုပ်ကလည်းမလိုက်ဘူးကိုယ်လိုတိုင်းမလိုက်လို့နာကျင်ကြိုက်ခဲလာတာမလားဘယ်နာသိကျင်မလဲနှစ်နာရီသုံးနာရီဆက်ထိုင်ပြချင်တာပဲနာကျင်ကြိုက်ခဲလာလည်းမတတ်နိုင်ရုပ်ကလည်းမလိုက်ဘူးစိတ်ကလည်းပဲရုပ်ကိုထိုင်နေနေထားပါတော့တချို့လည်းထိုင်နေနေနှစ်နာရီသုံးနာရီဟုတ်တယ်စိတ်ကြတော့ဟောအလိုမလိုက်ပြန်ဘူးဟောတမာတိရခြင်းနဲ့တရားတွေရခြင်းနဲ့ဟောတော့လောဘဖြစ်လိုက်ဒေါသဖြစ်လိုက်စိတ်ကူးလိုက်စိတ်ပြန်လိုက်ဟော အနတ္တမထင်ရှားဘူးလားတော်ဒါအကျမ်းသာအကျမ်းသာပြောနေတာယောဂီတို့ရွှေမှိုင်နဲ့ပိုင်ပိုင်နိုင်နိုင်တော့ကြာသိလာလိမ့်မယ်ဟုတ်လားအနိစ္စလည်းထင်ရှားတယ်ဒုက္ခလည်းထင်ရှားတယ်အနတ္တလည်းထင်ရှားတယ်ယောဂီတို့ခုနေရတော့ထူးထူးခြားခြားဘာမှမဖြစ်ဘူးလို့ထင်တာသေချာတွေးကြည့်ဇက်တိုက်ဇက်တိုက်ရှုမှတ်နေရတာအမှတ်ချက်တွေပြောင်းမနေဘူးလားမမြဲလို့လားမမြဲလို့လား မြတ်စွာဘုရားဟောထားတဲ့သဗ္ဗေသင်္ခါရအနိစ္စဆိုတာမှန်ဘူးလားမှန်ပါဗျာဒီအနိစ္စတစ်ခုသိရင်မဉ္ဇဉ်ဘုံဉဏ်ကိုရနိုင်တယ်နော်တော်အောင်တို့ဘာဖြစ်လို့မရသေးလဲဆိုအတိနေသေးလို့ဒီမမြဲတဲ့သဘောထိုင်နေထိတယ်ဆိုထိုင်နေထိတယ်ထိုင်နေထိတယ်ထိုင်နေထိတယ်ဟိုရောရောရောမောမောမောမောဒီမမြင်တာထားပါအောင်ရောရောရှုမှတ်ချက်ကကတောက်လျှောက်ပြောင်းမနေဘူးလား ထိုင်နေထိတယ်ထိုင်နေထိတယ်ထိတယ်ထိုင်နေထိတယ်ထိတယ်ထိုင်မပြင်းမရမှတ်တဲ့သူကပြောင်းတာတိတ်ထင်ရှားတယ်နော်တော်အောင်ဒါကြောင့်မလို့စိတ်ဆိုလေးနဲ့မှတ်ပေးပါစိတ်ဆိုလေးနဲ့မှတ်ပေးပါဆိုတာရှေ့ကဒီလမ်းကိုသွားဘူးလို့ဆရာတော်ဘုရားကြီးတွေလည်းကိုယ်တိုင်အောင်မြင်လို့ပြန်ပြောတာပြန်ဟောထားတာအာမှတ်တယ်ဆိုတာသိအောင်လုပ်တာပဲတချို့ကပညာလွန်တာတွေရှိသေးတယ်ပညာအစ်စ်တော်မဟုတ်ပါဘူးတင်ညာတွေပေါ့ဗျာမှတ်တယ်ဆိုတာသိအောင်လုပ်တာပဲသိနေတာပဲ ဟိုအနာဂံဆရာတကြီးနီးငရိတ်ကနေစောက်ကြည့်တယ်မမှတ်ဘူးသိအောင်လုပ်တယ်သူကတမာရီနဲ့ကြည့်တာမလားတမာရီတီထောင်ပြီးကြည့်တာမှန်တယ်ဆိုတော့အဲ့ဒါမဲ့ညာဖုန်ညာရနိုင်တယ်ကိုကတမာရီကငါးပြားဖို့မှမရှိပဲစောက်ကြည့်တော့ရပါမလားအဲမားတတ်တယ်နော်သူတော်အောင်တို့သူနီးသူဟန်နဲ့မှန်တာပဲတမာရီတီထောင်ပြီးမှကြည့်တာမှန်တယ်တမာရီရှိတာ哦တို့ကတမာရီနဲ့အတွဲလိုက်သွားတာမလားမှန်လဲမှကြည်တယ်ကြည်တယ်သူတော်အောင်တို့ မှတ်မှတမာရိရရမှာဟုတ်ဘာမှမမှတ်ပဲနဲ့ရှောက်ပြီးတော့တမာရိပါပါတမာရိမပါပဲနဲ့ဒီပရမတ္ထတရားတွေမြင်မှမလားမမြင်ဘူးစိတ်ကူးရင်မရမယ်စိတ်ကူးကတော့ရတာပေါ့ဗျာ။ဩဖြစ်ပြီးပြတ်သွားပြီးအိဋ္ဌာတွေပဲဒုက္ခတွေပဲအဲ့ဒါစိတ်ကူးတာကိုယ်တိုင်မြင်တာမဟုတ်ဘူးအဲ့ဒါကိုယ်တိုင်မြင်နေဆိုတော့တမာတိနဲ့ကြည့်လိုက်လို့ရှိရင်မမဖြင်းဖြင်းဖြင်းဖြင်းလို့လို့လို့လို့မှတခါတည်းရေတွေကောပယုတ်တဲ့ရေတွေထည့်ပြီးဂလုံးဂလုံးဂလုံးဂလုံးခလောက်တယ်လို့ခန္ဓာကိုယ်မှာမြင်တယ်တမာတိရှိရင်လေ တမာတိမရှိရင်မြင်မမမြင်ဘူးစိတ်ကူးတာပြက်သွားပြီပြက်သွားပြီစိတ်ကူးတာအဲ့ဒါအဲ့ဒါကြောင့်မလို့ယောဂီတို့တမာတိရအောင်စိတ်အဆိုးလေးနဲ့မှတ်ပေးပါသူတော်ကောင်းတို့အထိုက်လျောက်ပရိစိတ်ဟူတာပဲဗျာအာနာပါနလည်းမှတ်ရတာပဲဝင်နေထွက်တယ်မှတ်ရဘူးလားအဝင်နဲ့ထွက်တယ်ပဲမှတ်မှအရဟံဘုဒ္ဓောပဲမှတ်မှဓမ္မတမာရိရတာမလား1 2 3လေးကရဏာနီးဆို1 2 3လေးမှတ်ရတယ်မလားအဲ စိတ်အဆိုအရေးကြီးတာကိုပြောနေတာနော်သတော်လို့ပရိစိတ်တော့လည်းပဲတမုတ်တွေတို့ဘာတို့နမောတတတို့စိတ်အဆိုလေးမဆိုပါဘူးလားဒီတိုင်းပရိကိုလက်နဲ့ပဲဖြစ်ပြီးတော့ဆွဲချနေရတာအဲ့လိုဆိုရင်အယူလိုပဲဖြစ်မှာပဲအယူကတော့ရှောက်ဆွဲချရတာလည်းမလို့ဘူးလားဂုံတော်တစ်ခုခုပဋ္ဌာန်းတို့ဂုံတော်တို့ရွတ်ရတယ်မလားသတော်အောင်စိတ်အဆိုကိုအထင်သေးတတ်လို့ပြောနေတာနော်သတော်အောင်လို့ တချို့ကကိုယ်အပြင်ဘာမှတပြားသားမှမရသေးပဲနဲ့ဒီအစိတ်အဆိုကြီးရကွာစိတ်ဆိုဆိုမှလားသိပြီးတာပဲသိအောင်လုပ်နေတာသိဘာဖြစ်လို့ထပ်မှတ်နေရမှာလဲဒီစိတ်အဆိုကြီးဒီစိတ်အဆိုနဲ့မှတ်လို့မညံဖုန်ညာရနိုင်လို့ဟောထားတာတော်ဟုတ်လားဘာမှအလုံးမလုံးဖဲနဲ့စိတ်ကူးရင်မီလျှောက်ပြောနေတာမဟုတ်ဘူးဒီစိတ်အဆိုမှတ်ရင်မညံဖုန်ညာရတယ်တော်ဟုတ်လားဒီစိတ်ဆိုတဲ့နဲ့ဖောင်းနဲ့ပိန်နဲ့ထိုင်နဲ့ထိတယ်ဆရာတော်ဘုရားကြီးတွေရှေ့ရသွားထားလို့ပြန်ဟောထားတာမလား အဲယုံယုံကြည်ကြည်ယုံကြည်ဖို့အရေးကြီးတယ်နော်သူတော်ကောင်းတို့ယုံကြည်ကြမှာစိတ်ဖြောင့်စွာဖြင့်တွင်တွင်အာထုတ်နန်းနှင်းယုတ်ကိုဖြစ်ချုပ်ဉာဏ်ဖြင့်ဤငါအင်မှန်မြင်မဲ့ရကြောင်းမညံဖုန်ညာရဖို့ဗရာဏိယင်က၅ပါးဆိုတာနံပါတ်၁ကတရားဖရာတရားတန်ကခုမိလုပ်တဲ့လုပ်ငန်းကိုယုံကြည်မှဆရာသမားကဒီလိုဒီလိုရှုမှတ်ပါဆိုတာ ဟုတ်ချင်မှဟုတ်မှာပါကွာဆိုတော့တရားမရှိတော့ဟုတ်တယ်မလား အဲ့လိုမယုံကြည်ရင်ဒီတရားရပါမလားမရပါဘူးဗျာဘုရားတရားတန်ခါတော့ယိုသေးတာပေါ့ဘုရားတရားတန်ခါတော့မယိုသေးလို့မရဘူးလို့မယိုသေးလဲမိစ္ဆာဒိဋ္ဌိဖြစ်ပေါ့ဟုတ်တယ်မလားဘုရားတရားတော့တန်ခါတော့ယိုသေးတာပဲရှုနေမှန်ဒီကိုတချို့ကမယုံမယုံကြည်ဘူးရှုနေမှန်ဒီကတကယ်မညံဖုံညံရလို့ကဘာလှဲ့ပြုတ်နေတာမလားတတော်တို့ဘာမှမရပဲနဲ့ဒီကဘာကိုလှည့်ပြုလို့ရပါမလားမရပါဘူးအဲရုံရုံကြီးကြီးမှတ်စေကျွန်တော်ပြောနေတာနော်တတော်အောင်တို့ ဘယ်သူမှမထိခိုက်ဘူးဘယ်ဘာသာမှမထိခိုက်ဘူးရှုမှတ်လို့ရှင်တကယ်ထူးမြတ်တဲ့တရားတွေရနိုင်တယ်ဒါဆရာသမားရဲ့တာဝန်ဟုတ်လားဒါရုံရုံကြည်နဲ့ရှုမှတ်ဖောင်းနေပိန်နေသုံးမထိုင်နေထိတယ်ထိုင်နေထိတယ်မြင်နေမြင်နေမြင်နေကြားရင်လည်းကြားတယ်ဓာရ6ပါးပေါ်သမျှကိုရှုမှတ်စိတ်အဆိုလေးနဲ့ရှုမှတ်နောက်ပိုင်းရင့်ကျက်သွားတဲ့အခါကျတော့တခါလေလေမဆိုဘဲနဲ့ဒီတိုင်းကြည့်လို့ရရင့်ကျက်သွားပြီလေသူတော်ကောင်းတို့စာသင်တဲ့အခါမှာပထမတော့ပေါင်းဖားတယ် အခုသူတော်ကောင်းတို့ကာကြီးရေချာကာလို့ပေါင်းဖတ်เสียလိုသေးလားလိုပါဘူးတန့်ဖတ်လို့မရဘူးလားမရပါဘူးဒါကျွမ်းကျင်သွားလို့မလားအဲ့ဒီလိုပဲအခုကတော့ကာကြီးကခောက်ကာကြီးရေချာကာတို့လောက်ရသေးတယ်အခုအစပိုင်းကနောက်ပိုင်းယောဂီတို့အလင်ရသွားလို့ရှိရင်သင်္ခါရုပ္ပခဏ်ဉာဏ်မျိုးတို့ဘာမျိုးရောက်သွားလို့ရှိရင်တခါလေစိတ်အဆိုမဆိုပဲနဲ့ကြည့်လို့ရတယ်တမာတိကောင်းသွားရင်လေတခါတည်းကဒီတိုင်းပဲကြည့်နေရထထထနဲ့မြန်သွားတယ်နောက် ပြန်ကြလာတော့ထထထနဲ့ဒါကြည့်နေရတယ်လိုက်ဆိုလို့မရတော့ဘူးအပြက်တရားများနေလို့ဟောနောက်ဆိုလို့ရတဲ့အခါပြန်ဆိုလိုက်ယုံယုံကြည်ကြည်စ조사ကြသူတော်ကောင်းတို့ရှုတာမှတ်တာကိုအထင်မသေးနဲ့ရှုတာမှတ်တာအထင်အထင်သေးတဲ့ပုံကိုယ်တွေကကိုယ်တိုင်မလုပ်ဘူးလို့ထင်သေးတာဟုတ်တယ်မလားအဲအဲဒီတည်းမှာမျိုးမျိုးပေါ့ဗျာဝေဖန်ရေးသမားတွေလည်းပါကြမှာပဲဝေဖန်ရင်ဝေဖန်မွေဖန်ရင်နေရှုတာမှတ်တာမညာဖုန်ညာရတယ်တော်တော်ဟုတ်လားအဲ့ဒါယုံယုံကြည်ကြည်နဲ့ရှုမှတ်ကြ ပရိစိတ်တာကြည့်ပါလားအရဟံဗုဒ္ဓောဥပမာဥမာပြောတာဟုတ်လားအချို့လဲနမောတတစိတ်တယ်စိတ်ပါများတော့အမြင်ကြားတွေမရဘူးလားပရိစိတ်အမြင်ကြားရတယ်တမာတိကောင်းသွားရင်လေမြန်မာနိုင်ငံမှာအများကြီးရှိတယ်တော်အောင်လို့မြန်မာနိုင်ငံမှာထူးခြားသွားတဲ့ပုံစံတွေအများကြီးရှိတယ်အဲ့ဒါစိတ်အဆိုဆိုလို့ရသွားတာမလားဘာမှတလုံးမှ မဆိုဘဲနဲ့ဒီအကြမ်းမြင်နေရပါမလားအဲဒါသမထကိုပြောတာသမထနဲ့ရှင်ပြောတာ တော်တော်လို့သင်္ချာတွက်သလိုပေါ့ဗျာသင်္ချာနှစ်နဲ့တွက်လိုက်တော့သင်္ချာတက်ကလွယ်သွားတာမလားအဲ့ဒါသမထကိုအရင်ပြောတာသမထအဲ့လိုနမောတတဘဂဝတော်နမောတတနမောတတဘဂဝတော်အဲ့လိုဆိုပါများတော့နောက်ကြတော့အမြင်ကြားတွေရလာတယ်မလားဘာဖြစ်လို့ရတာပါလဲစိတ်အဆိုလေးနဲ့ဆိုပါများတော့တမာရိရလို့အမြင်ကြားရတာလေဘာမှမဆိုဘဲနဲ့ဒီတိုင်းကြီးပရိဆွဲချနေလို့ရပါမလားမရပါဘူးဗျာပရိလည်းထင်သေးတယ်မစိတ်ဘူးမစိတ်တော့ရပါမလားမရပါဘူးဒါသမထပဲပြောတာဟုတ်လား ဝိပဿနာလည်းဒီတိုင်းပဲမြင်မြင်ဓမ္မကြားကြားဓမ္မနာနာဓမ္မစားစားဓမ္မထိုင်ဓမ္မအထိဓမ္မဖောင်းရင်ဖောင်းဓမ္မပိန်ပိန်ဓမ္မပေါ်ရပေါ်ရကိုကိုရင်ကိုဓမ္မဆိုင်ရင်ဆိုင်ဓမ္မအကုန်လုံးပေါ်သမျှကိုလိုက်ရှုမှတ်တဲ့အခါကျတော့တတိဝရိယတွေအာမကောင်းဘူးလားတတိဝရိယအာကောင်းတော့နောက်ကတမာတိလိုက်တာသူကပေါ်ရပေါ်ရမှတ်တော့ခုနတမထတမာတိမျိုးမဟုတ်ဘူးဝိပဿနာတမာတိ ဝိပဿနာသမာဓိကပေါ်စေယုံနံပေါ်မှာတည်ငါတည်ငါတည်သွားတဲ့သမာဓိဟိုသမာဓိကအကြာမြင်ရဒီဝိပဿနာသမာဓိကယုတ်တည်နံနေအကြောင်းတွေအကျိုးတွေဖြစ်ချင်းပြက်ချင်းတွေမြင်လာတယ်မလားအဲ့တော့စိတ်အဆိုးကိုသူတော်ကောင်းတို့အထင်မသေးနဲ့ဒါကိုပြောတာနော်စိတ်အဆိုးကိုအထင်မသေးနဲ့စိတ်အဆိုးကထောက်နေတယ်မထောက်ဘူးမထောက်ဘူးမထောက်ဘူးမှတ်လို့သိကောင်းတာပဲကြောက်ရလို့နောက်ကြတော့သင်္ခါရုပ္ပကညာမျိုးတို့အမတန်ရင်းကျက်တဲ့အခါကျတော့ တခါတရံကြရင်စိတ်အဆိုမဆိုပဲနဲ့ကြည့်လို့ရတယ်ခဏပဲအကြာကြီးမဟုတ်ဘူးနော် နောက်ပြန်မှတ်လို့ရတယ်တကိုယ်လုံးပြောင်းနေတယ်တော့မှသိတယ်သိတယ်မှတ်လို့မရဘူးလားအဲစိတ်အဆိုကိုအထင်မသေးနဲ့တတိကိုအားပေးတယ်သူတော်ကောင်းဟုတ်လားစိတ်အဆိုမဆိုပဲနဲ့ရှောက်ကြည့်နေတော့တမာရီရှိတော့တော့ကြည့်လို့ရတာပေါ့တမာရီပြဲသွားရင်ကြည့်လို့မရတော့ဘူးနော်တမာရီ၄ရက်တီထောင်နေဆိုပါတော့ဗျာ အဲ့ဒီ၄ရက်မှာတမာတိအားကောင်းနေတော့ခန္ဓာကိုယ်ကြည့်ရင်ဘယ်နဲ့အကြည့်ကြည့်ကြည့်လို့မရဘူးလားမရပါဘူးအပြက်တွေမြင်နိုင်တယ်ပေါ့ဗျာအမှန်တရားပဲအဲ့ဒါတမာတိကြသွားရင်ကြည့်လို့ရပါ့မလားမရပါဘူးအဲတမာတိမရပဲလဲကြည့်ရင်စိတ်ကူးရင်မရမှာပဲဟိုအမြင်တွေမြင်နေတာရှောက်မြင်မှာပဲပရမတ္ထတရားတွေတော့မြင်မှာမဟုတ်ဘူးအဲ့ဒါကြောင့်မလို့အခုစိတ်အဆိုဟာတတိတမာတိကိုအားပေးတယ်ထိုင်နေထိတယ်ထိုင်နေထိတယ်မြင်နေမြင်နေမြင်နေကြားရင်ကြားတယ်ကြားတယ်ကြားတယ် အဲစိတ်ကူးနဲ့စိတ်ကူးတယ်စိတ်ကူးတယ်စိတ်အဆိုလေးနဲ့မှတ်ပေးရစိတ်အဆိုကိုအထင်သေးတဲ့သူကများလို့ပြောနေတာနော်တော်အောင်လို့စိတ်အဆိုကိုအထင်မသေးနဲ့မှတ်ပေးအစပထမပိုင်းမှာယောဂီတို့မထူးကြတော့လည်းပဲစိတ်ရှည်လက်ရှည်မှတ်ပေးအခုနည်းနည်းနည်းနည်းထူးနေတာယောဂီတို့ကမသိလို့နည်းနည်းနည်းထူးနေဆိုတာတတိတွေအားကောင်းနေလေယောဂီတို့ထိုင်လိုက်တယ်ဆိုတန့်ပြီးမှတ်လို့မရဘူးလားအဲအဲ့ဒါထူးလာတာပေါ့အစတော့မှတ်ချင်တဲ့စိတ်ကိုရှိရလား မှတ်ခြင်းတဲ့စိတ်ကိုမရှိဘူးဒီပြင်ဟာတွေပဲရှောက်လို့မလားဟုတ်တယ်မလားအခုဆိုလမ်းသွားလည်းပဲအမှတ်ပါတယ်လွတ်တဲ့ခါလည်းလွတ်တာပေါ့လေလွတ်ပင်နဲ့အမှတ်ကများနေတယ်ဟုတ်တယ်မလားထိုင်တော်လည်းအမှတ်ပါတယ်ထားတော်လည်းအမှတ်ပါတယ်ထမင်းစားတော်လည်းအမှတ်ပါတယ်အပေါ်ပါသွားလည်းအမှတ်ပါတယ်ဓာတ်ပါးတွေအားကောင်းတာလေတတိတွေအားကောင်းနေတာအဲ့တတိဟာဓမောတထတရားဆေးပဲတရားထုတ်တဲ့ပုဂ္ဂိုလ်အသက်ရှည်တယ်အနာကင်းတယ်ဆိုတာအဲ့ဒါပဲအဲ့ဒါ တမာတိလည်းရလာနောက်ဉာဏ်ပညာရလာလိမ့်မယ်ဒါကြောင့်မလို့ယောဂီတို့ရှုမှတ်တဲ့ဒီစိတ်အဆိုလေးကိုအထင်မသေးနဲ့ကြိုးစားကြတခါငံကြရင်တန်တရားဖြစ်တယ်ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးတော်မှာစအာထုတ်ကာသမှာဟောတခါလာလည်းပဲဟောတော့မင်းကွန်းဆရာတော်ဘုရားကြီးပြေတော့ထိုင်နေထိတယ်ဣတိယပထကိုပေးတယ်ရုပ်တဏ္ဍနဲ့ဓာတ်တွေပရမတ်တွေလည်းတလုံးမှမပါဘူးတခါလာလည်းထိုင်နေထိတယ်နောက်တစ်ခါသွားပြောတော့ထိုင်နေထိတယ်อืม သွားတယ်သွားတယ်ဒါပဲမှန်နေတာပဲဟုတ်မှာဟုတ်ပါမလားဒလွန်ဖြစ်တယ်နော်အဲတကယ်ပုဂ္ဂိုလ်ကျော်ကြီးဆရာတော်ဖျားကြီးကြောင့်နောက်တော့မှဩသူလဲဇာတ်ပေတတ်ပဲတကယ်ရထားလို့တကယ်ဖြစ်တာပဲစူးစမ်းတော့မှနောက်သိသွားတာအဲ့တော့ယောဂီတို့ဖြစ်မယ်ဆိုတာဘာမှအပြစ်မတင်ပါဘူးဖြစ်တတ်တဲ့သဘောဒီသဘောကိုယောဂီတို့ထက်ကထက်ကသတိပေးတော့မှယောဂီတို့အလုံးလုံးရင်းနဲ့လမ်းမှန်ပါယောဂီတို့တရားအထုတ်တိုင်းလမ်းမှန်တာမဟုတ်ဘူးနော် အဲရိတ်တာတွေမှာဦးဇင်းတို့အများကြီးတွေ့ရတယ်တန်ခါတွေအများကြီးနဲ့ဦးဇင်းတို့လျှောက်သွားနေတချို့ကမာစီရိတ်တာဝင်နေအားထုတ်တယ်မှတ်မှတ်ဘူးတရားစစ်လည်းမခံဘူးတရားစစ်သွားမစစ်ဘူးတို့ကနေလို့ရပြီးရတို့နီးနေတို့အားထုတ်နေတာပဲအဲ့ဒါဒီတိုင်းပဲပြတ်သွားပြီအိဋ္ဌာတွေပဲဒုက္ခတွေပဲလို့ဘာမှမှတ်ဘူးဒါဦးဇင်းတို့ကိုယ်တိုင်အတူတူတွေ့ခဲ့ရတာတန်ခါတွေအမျိုးမျိုးနီးမျိုးစုံနဲ့လုံနေကြတာအချို့စိတ်ကူးမြင်ပါနဲ့တရုပ်တွေမခွဲပါနဲ့ဖရာ တရားအထုတ်တဲ့အခါမှာတရားပဲအထုတ်ပါတချို့ကတရားအထုတ်လိုက်ထိုင်တဲ့ခါထိုင်ပါတယ်ထိုင်ပြီးပြန်သွားရင်စာအုပ်ဖွင့်ပြီးစာဖတ်နေရောအဲစာဖတ်လိုက်တရားဆွေးနွေးလိုက်အဲ့ဒါဆရာတော်ကြီးကပြောတယ်အဲ့လိုစာမဖတ်ပါနဲ့အခုတရားအထုတ်တဲ့ခါမှာစာမဖတ်ပါနဲ့ဟုတ်တရားနာထားတာနဲ့တော်ပါပြီနောက်တရားတွေမဆွေးနွေးပါနဲ့ရံဖြစ်တတ်တယ်တချို့ဆိုတော့တရားဆွေးနွေးတာနဲ့ရံဖြစ်တာရှိတယ်လေသူနီးရကောင်းတယ်ငါနီးရကောင်းတယ်ဒါတော့ဆရာသမားတွေအထိကြိုက်ပြောဆိုတော့ ဆရာသမားတွေသွားထိကြိုက်ပြောရင်ကိုခံရမှာနော်မဟုတ်ဆရာတော်ဘုရားကြီးတို့မဟာစီဆရာတော်ဘုရားကြီးတို့ကိုညံငါးပြားလောက်ကလေးနဲ့အဲမင်းတို့ဆရာကြီးကဘာဖြစ်တယ်ညာဖြစ်တယ်ဆိုရင်တို့ရဟန္တာကြီးတွေသွားပြမှရင်ကိုမတ္တဖို့တာမဖြစ်ဘူးလားအဲအဲ့ဒါဆရာဆွေးနွေးရင်အဲ့လိုပြောတတ်တယ်ဒေါသဖြစ်လာလို့ရှင်အဲ့ဒါမပြောနဲ့ကိုညံမမီပဲနဲ့ဒါသာသနာပြုဆရာတော်ကြီးတွေအကုန်ကြည်ညိုရမှာပဲကိုကြိုက်တာကိုလို့ဖို့အရေးကြီးတယ်ဟုတ်တယ်မလား အဲ့ဒါတချို့ကတရား ထိုင်ပြီးတာနဲ့သွားဆွေးနွေးနေတရားထိုင်ပြီးတာနဲ့စာအုပ်ဖတ်နေတရားထိုင်ပြီးရင်ဆက်ပြီးတော့ရှုမှတ်နေရမှာနော်တို့တော်တို့ထိုင်တာတစ်ခုတည်းအားထုတ်တာမဟုတ်ဘူးနော်ဒီထိုင်တာဖြုတ်လဲဘာလုပ်နေရမလဲဆက်ပြီးရှုမှတ်နေရမယ်အပေါ်ပန်းသွားတာစာရှုမှတ်အဲ့စာအုပ်ဖတ်တာတွေနောက်တရားဆွေးနွေးတာတွေတချို့ကြတော့ဘယ်သူမှစကားမပြောပါဘူးမဆွေးနွေးဘူး ဘာလို့လဲဆိုတော့ထိုင်ပြီးတော့တယုတ်ခွဲနေခန္ဓာတွေအာယတနာတွေဓာတ်တွေအဲ့ဒါသစ္စာတွေတယုတ်ခွဲနေဆိုတော့စာရီတက်ထားတာဟိုအများအဲ့ဒါတယုတ်ခွဲနေဆရာတော်ဘုရားကြီးတယုတ်မခွဲပါနဲ့ရှင်ဘုရားပေါ်ရပေါ်ရပြစ္ဆုတ်ပံတဲ့တယ်ပဲမှတ်ပါဘယ်သူတို့သာသနာ့ရိပ်သာကြီးမှာဝင်တဲ့အခါမှာခဏခဏကြားရတယ်ဝါကြီးတွေပဲဝါကြီးတွေဝါ20တွေဝါ30တွေရှင်မတို့တယုတ်မခွဲပါနဲ့ဘုရားကမ္မထာနာစရိယာတွေကပြည်ပြီမရဘူးတချို့ဒါလိုပဲတယုတ်ခွဲနေတာဆိုညဝါတွေပါကြီးတက်ထားတာဟုတ် တရုတ်ခွဲနေတဲ့အခါကျတော့အတူတူပဲဦးဇင်းတို့စာမတတ်ပေမတတ်ဆိုတော့ပြောတဲ့အတိုင်းဆိုးလို့တာပဲဒါကူဒါပဲတွန်းလို့တာပဲတခါလဲတွန်းမှတ်တာပဲအဲ့အစပထမပိုင်းတော့မသိတာဘူးပေါ့တလာခွဲပြစ်လို့ညင်စင်နာတဲ့အခါကျတော့အဲ့လိုတရုတ်ခွဲတဲ့ပုံကိုယ်တွေမေးကြည့်တယ်ရှင်မဲတို့ညင်စင်နာပြီပြီညင်စင်နာကဝမ်းမသာဘူးလားထူးခြားဖြစ်ဘူးလားဖြစ်ပါဘူးကွာဘာမှမဖြစ်ပါဘူးသွားရောညင်စင်နာက အမတန်ကိုဝမ်းမြောက်ဝမ်းသာဖြစ်တယ်ကိုရလို့ရှင်ဟုတ်တယ်မလားတသက်လုံးကိုပြောမပြတတ်အောင်ဝမ်းမြောက်ဝမ်းသာဖြစ်တယ်မက်တေဖိုးတွေပြောတာမဟုတ်ဘူးသူတော်ကောင်းတို့ပိဋိပတ်တိပြောတာဟမ်လားအဲဟိုတူနာနဲ့အော်ဆရာတော်ဘုရားကြီးဟောတာနဲ့အော်ဖြစ်တာနဲ့ဟိုကြိုက်နေတာပဲဟုတ်တယ်ဟုတ်တယ်မှန်လိုက်တာမှန်လိုက်တာဆိုစာမိုးပဲအောင်တာတဲ့ဝမ်းသာတယ်သူတော်ကောင်းတို့အစတော့ဆောင်းပဲအောင်တာတော့အကောင်းဆုံးအောင်မေ့နေဟဟလားအဲ့တော့အဲ့လိုတရုတ်ခွဲတဲ့ပုံကိုယ်တွေကြတော့ ဉာဏ်သင်နာတဲ့အခါမေးကြည့်လိုက်တော့ဘာမှဖြစ်ပါဘူးကွာတဲ့ဒါတွေကသိပြီးသားတွေပဲတဲ့ကဲကြည်လားမကွာချဘူးလားတော်အများကြီးကွာရဆရာစကားနားမထောင်အဲ့လိုပဲတရုတ်တွေလျှောက်ခွဲပြီးတော့အဲ့ဒါစိန်နာမရညာနဲ့လျှောက်သိနေပိုင်မနေနဲ့ထိုးလို့ထွန်းလို့မသိဘူးပိဋိဘယ်နှခါလောက်ဖြစ်ဘူးလဲပတ္တိပတ္တရိဘယ်နှခါလောက်ဖြစ်ဘူးလဲတခါမှမဖြစ်ဘူးတလာကွဲကိုတခါမှမဖြစ်ဘူးတဲ့ကျန်တလာကွဲကိုတကယ်အားထုတ်တဲ့ပုံကိုဆိုရင်လမ်းသွားရင်တောင်ဖြစ်တယ် လမ်းသွားရင်ဖြင်းဖြင်းဖြင်းဖြင်းဖြင်းဖြင်းခန္ဓာကိုယ်ကြီးကိုကြွတက်သွားမတတ်ဖြစ်တာဒီလမ်းနေရတခါတည်းရေလှိုင်းကြီးလိုဖြစ်နေတယ်လို့ရေလှိုင်းများတခါတည်းနှိမ့်နှိမ့်မြင့်လိုက်နှိမ့်လိုက်မြင့်လိုက်သွားလို့မရလို့မတ်တရနေရပေရိပတ္တိဆိုတာမြတ်စွာဘုရားရဲ့တရားတော်စိတ်ကူးရင်နေထင်အောင်ထင်မှားတရားမဟုတ်တကယ်လို့ရင်တကယ်ရအဲ့ဒါမှတို့ကောင်းတို့စိတ်ပါလက်ပါနဲ့ကြိုးစားကြတရားရှုမှတ်မှုကိုစိတ်ဆိုရှုမှတ်မှုကိုအထင်မသေးနဲ့ဒါကိုပြောတာဟုတ်လားအဲတို့ကောင်းတို့အရေးတွေပြက်ကုန်မှလျှောက်ပြောနေကဲ 移动比 u မင်္ဂလာကိုရွယ်ကားတာတိုင်းရစေသောယနေ့ယခုဖြူဖြူသမျှမြတ်ပါကကိုမိဘဆရာမျိုးတဟာနှင့်ကိုမဆောင်ချက်ကိုဆောင်နကအရင်စား၍ရှိသမျှလုံးစုံဘုံ37 ဖြည့်ပြည့်သမျှဝေနေရာတို့ရာကြပါစေပေငှဝေသည်ညာတွေတာဓုခေါ်စေတော်အမြအမြအမြရောမူကြပါကုန်တော်သာဓုသာဓု မြတ်အမြတ်အမြတ်ပြုတော်မူကြပါကုန်လောသာဓုသာဓုသာဓုအမြတ်အမြတ်အမြတ်ပြုတော်မူကြပါကုန်လောသာဓုသာဓုသာဓုပါဗျာ ဒီချိန်ဒီခါသူတော်ကောင်းသူမြတ်လောင်းများကုသိုလ်ကောင်းမှုရှင်များပေဝေသောကုသိုလ်ကောင်းမှုစုစုတို့ကိုလည်းဘုရားတပည့်တော်တို့ကဝမ်းမြောက်ဝမ်းသာယိုယိုသေးသေးသာဓုခေါ်ပါ၏သာဓုသာဓု သာဓုပါဗျာ